ရွှေမင်းဝန်ဆရာတော်ဤမဟာတိပဌံချိန်တိဆယ်ရက်တရားစခန်းပွဲ၌အစုံကြီးလာရောက်ကြ၍ဘုရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ကရောကြရသောပူဇော်ဝန္တတိကိစ္စပနာမကုတုကံစေရနာသောတိသောထိညာရသောတိလကုတုကံစေရနာ န္တရိပဋ္ဌာန်ဝိပဿနာတရားတို့ကို ရှုမှတ်ပွားများ အထောက်ကြရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကဲ့သို့ငြိမ်းကြဝေကွာချမ်း၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီးပွားဥစ္စာယရနာယရုကုန်သိမ်းတို့ကိုရရှိခြင်း ရရှိပြီးသောလောကီစီးပွားဥစ္စာယရနာယာရုကုန်သိမ်တို့သည်တနေ့တခြားဒီရေလားကဲ့သို့ကြီးပွားတိုးတက်ခြင်းမရရှိသေးသောလောကုတ္တရာတရားထုတရားမြတ်တို့ကိုရရှိခြင်းတည်းဟုသော ကောင်းကျိုးချမ်းသာ မင်္ဂလာပေါင်းတို့နှင့်ခက်ခတ်သိမ်းပြည့်စုံကြ၍စင်ရခတ်သိမ်းတို့၏ငြိမ်းရာပြည့်သောနိဗ္ဗာန်ကိုမြတ်ဉာဏ်ပူဉာဏ်ဖြင့် လျင်မြန်စွာဆက်ရောက်၍မြေမောက်ပြုနိုင်ကြပါစေ။အဟံဗန္တိဣတရဏိနတဟအထင်္ဂသမ္ပဏဂတံဥပောတထသီလံမယာစာမိအနုဂဟံကတဝါ မိလန္ဒေထမိလန္ဒေထမေဘန္တေမေဘန္တေဒုတိယံပိဒုတိယံပိတတိယံပိတတိယံပိမဟံဗန္တေမဟံဗန္တေဣဒရဏိနတဟဣဒရဏိနတဟထေင်္ဂသမ္ပဏဂတံထေင်္ဂသမ္ပဏ ဥပောတထသီလံသမယာစာမိအနုဂဟံကတဝံသီလံဒေထမေဘန္တေယမဟံဝဒာမိတံဝဒေထနမောတတဗုဒ္ဓဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ န္တရဏံကိသာမိတံဃန္တရဏံကိသာမိဘုရားန္တရဏံကိသာမိဓမ္မန္တရဏံကိသာမိသံဃန္တရဏံကိသာမိဒုတိယံပိဗုဒ္ဓန္တရဏံကိသာမိဒုတိယံပိဓမ္မန္တရဏံကိသာမိဒုတိယံပိသံဃန္တရဏံကိသာမိဒုတိယံပိဗုဒ္ဓန္တရဏံကိသာမိဒုတိယံ တိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံသာမဏေ ပါဏာတိပါဒာဝေရမဏိသိက္ခာပရံသမာရိယာမိပါဏာတိပါဒာဝေရမဏိသိက္ခာပရံသမာရိယာမိအာဒိနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအာဒိနာဒါနာဝေရမဏိသိက္ခာပရံသမာရိယာမိအဗျမ္မစရိယဝေရမဏိသိက္ခာပရံသမာရိယာမိအာဒိနာစရိယဝေရမဏိသိက္ခာပရံသမာ တာဝါဒဝေရမဏိသိက္ခာပရံသမာရိယာမိဝိတာဝါဒဝေရမဏိသိက္ခာပရံသမာရိယာမိသူရာမေရယမိစ္ဆပမဒဋ္ဌာနာဝေရမဏိသိက္ခာပရံသမာရိယာမိသူရာမေရယမိစ္ဆပမဒဋ္ဌာနာဝေရမဏိသိက္ခာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရံသမာရိယာမိဝိကာလဘောဇနာဝေရမဏိသိက္ခာပရံ နစ္စနစ္စဂီတဂီတဝါရိတဝါရိတဝိတုကဝိတုကဒသနာဒသနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိခာပရံတမာရိယာမိဝိဘုဒနာဌာနာဝေရမဏိ ဥစ္စာတယနာမဟာတယနာဝေရမဏိဒိဋ္ဌံဗရံသမာဓိယာမိဥစ္စာတယနာမဟာတယနာဝေရမဏိဒိဋ္ဌံဗရံသမာဓိယာမိဣရမေတိလံဣရမေတိလံမေဃဖလံမေဃဖလံညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတု တိတရဏီနသာထင်ငါသမဏဂတံဘောဓထသီလံဓမ္မတာရုကံကတဝါအပမတိနသမ္ပါတိထသာသနာတော်တက္ကရာ2558ခုနှစ် လူတော်ဩဟံကောဇာတိကရ1386ခုနှစ်နေုံလားပြည့်ကျော်ရှိရဲ့ခရစ်နှစ်2014ခုဇွန်လ20ရက်တောက်ကြနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရမအကြောင်းတဲ့မင်္ဂလာရမဆရာတော်ဓမ္မတာမိနဲ့ပြည်ပြည်အသင်းကြီးတို့မှကျင်းမှုကျင်းပခံတော် ရွှေမင်းဝန်ဆရာတော်ဤမဟာသရိဋ္ဌာန်ချင်းပြည့်ဆယ်ရက်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာကတတိပဌာနာတုတ်တန်ဒေသနာတော်ကြီးကိုချီခံပြီးတော့တတိပဌာန်ကျွေးကြော်တန်ဆိုတဲ့တရားကိုဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဒီတရားတော်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်း လွန်ခဲ့သောနှစ်ပေါင်း2500ကျော်ခန့်ကကုရုတိုင်ကမ္မတတ္တမဏိကုံရွာကြီးမှာဒီတိပ္ပဏ္ဏသုတ်တံဒေသနာတော်ကြီးကိုဟောကြားတော်မူဆိုတဲ့အခါကျတော့ဒီလိုတိပ္ပဏ္ဏတရားအထုတ်တဲ့ပုဂ္ဂိုလ်ရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့ကြီးညာဟောကြားတော်မူခဲ့တယ်။ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာလည်းလွန်ခဲ့တဲ့နှစ်ပေါင်း1300က စကိုင်းတိုင်းဒေသကြီးရွှေဝမြို့နယ်စိတ်ကိုကြည်ပါကြီးမှာစပြီးတော့ဒီတတိပဌာနာသုတ်တံဒေသနာတော်ကြီးရဲ့ကျင့်စဉ်တွေကိုညွှန်ကြားဖို့အတွက်ဒီတတိပဌာန်တရားတွေကိုကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးတရားတွေကိုကျွေးကြော်ပြီးတော့ကျင့်ကြံဟောကြားတော်မူခဲ့တာဖြစ်ပါတယ် ဒါကြောင့်ဘုန်းကြီးများကလည်းပဲဒီနေ့မင်္ဂလာနာမကျောင်းတိုက်ကြီးရဲ့မဟာသတိပဋ္ဌာန်အချိန်ပြည့်ဆရာတရားစခန်းပွဲကြီးမှာဒီမဟာသတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုပဲလက်ကင်ထားပြီးတော့ဒီသတိပဋ္ဌာန်ကျွေးကြော်တန်ဆိုတဲ့တရားကိုပဲဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးမှာ ဣကယနောယံဘိကဝေမေကောတတ္တနာဝိတုဒ္ဓိယသောကပိဒီဝနံတမတိကမယဒုက္ခဒေါမနတနာအထင်ကမာယညာယတာအတိကမယနိဗ္ဗာနတသစ္စည်းကရိယာယယရိတံသတ္တရောတတိပဌာနာဘေခဝေယတို့များဥจิตတာတို့သတ္တရောလေးပါးကုန်သောယရိတံယေဤမြေတတိပဌာနာ ဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဒံဟုသောကျင့်လံတိတန်တိရှိကုန်၏အယံဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဒံဟုသောကျင့်လံတိတတဏံဖယံပစ္စည်းကဗုဒ္ဓရိယသာဝကာလောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုရိယစိတ်ညစ်ခြင်းမှကင်းဝေးစေကြစေခြင်းကဤကာယနောမေကို တကုတိသောလံတကြောင်းဒီသောလံဖြစ်ပါ၏ လောကအပိဒေဝနာဆို၏ကိုဆွေးခြင်းတော့ကငိုကြွေးခြင်းအပိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းကဧကယနောမေဘောတကုတိတော်လံတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယချုပ်ငိမ့်ွယ်ပြောက်စေခြင်းကဧကယနောမေဘောတကုတိတော်လံတကြောင်ဒီတော်လံဖြစ်ပါ၏ ညာယတာဒီကမယာရိယမေကိုရာခြင်းငါနိဗ္ဗာန်တသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငါဤကယနောမေဘောတကုဒီသောလံတကြောင်းဒီသောလံဖြစ်ပါ၏တတိသာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီတိဋ္ဌာဏသုတ်တာဒေသနာတော်ကြီးကိုဟောကြားတော်မူဆိုတော့ရှေ့ကနေပြီးတော့ ယခုလိုသတိပဋ္ဌာန်တရားရဲ့ရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့ကြီးညာဟောခဲ့တာ။ငါဗျာဟောကြားထားတဲ့ဒီသတိပဋ္ဌာန်ဒေသနာတော်အတိုင်းကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့သတိပဋ္ဌာန်တရားတွေကိုဆရာလေးကြားကြရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်မယ်ဆိုရင်နံပါတ်1စိတ်ညစ်ရင်းမှစင်ကြယ်ခြင်းဆိုတဲ့အကျိုးနံပါတ်1 ပါစင်ကြယ်ခြင်းနဲ့လေစင်ကြယ်ခြင်းပါပါနံပါတ်1ဒုက္ခပိဒီဝနာသမတိကမာယစိုးရင်ကိုဆွေးခြင်းမှလွန်မြောက်ခြင်းဆိုတဲ့အကျိုးပါအကျိုးတယ်လေစိုးရင်ကိုဆွေးခြင်းမှကျင့်တာဖြစ်ရပါဘူးနောက်ပြီးတော့ပရိဒေဝငိုကြွေးခြင်းမှလွန်မြောက်ခြင်းဆိုတဲ့အကျိုးပါကျိုးရယ်လေငိုကြွေးခြင်းမှလွန်မြောက်ခြင်းဆိုတဲ့အကျိုးပါနောက်ဒုက္ခဒေါမနတာနာအထင်ကမာယ ကိုယ်ဆင်းရဲမှုတွေလည်းချုပ်ငြိမ်းစေပြီးတော့စိတ်ဆင်းရဲမှုတွေလည်းပဲချုပ်ငြိမ်းစေခြင်းဆိုတဲ့အကျိုးကိုယ်ဆင်းရဲစိတ်ဆင်းရဲတွေဘာဖြစ်နိုင်လဲချုပ်ငြိမ်းစေခြင်းအကျိုး၅မျိုးပြီးသွားဘယ်နှမျိုးပြီးသွားလဲ၅မျိုးပြီးသွားဘုန်းကြီးတို့ဒီတိပ္ပံတရားကိုတကယ်လက်တွေ့ကျင့်သုံးအားထုတ်တဲ့ပုဂ္ဂိုလ်ကြီးဒီအကျိုးကြီးရနိုင်တယ်ဆိုတာကိုမြတ်စွာဘုရားဟောခဲ့တယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးလေးနှစ်ပေါင်း80ကျော်ဟောကြားတော်မူခဲ့ဟောကြားတဲ့အတိုင်းလိုက်လာပြီးတော့ကျင့်သုံးအထုကြတဲ့ပုဂ္ဂိုလ်တွေစိတ်အငြိကြီးတွေစင်ကြယ်သွားကြတဲ့ပုဂ္ဂိုလ်တွေများကြီးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာအခြေခံဝိပဿနာဆိုတဲ့တရားတော်ထဲမှာရဲရဲဝံ့ဝံ့ပဲဘုန်းကြီးတစ်ပါးရဲ့သဘောကျကျင့်တတ်လို့ဒီတရားတွေဟောနေတာမဟုတ်ပါဘူးတဲ့ ုန်းကြီးတို့ညွှန်ကြားပြသလို့အားထုတ်ကြတဲ့ပုဂ္ဂိုလ်၄၅၀ယောက်ဒီလိုသဘောကျပြီးတရားလေးရသွားတာနဲ့ဟောနေတာမဟုတ်ပါဘူး။ရာပေါင်းများစွာထောင်ပေါင်းများစွာသောပုဂ္ဂိုလ်တွေအဲ့ဒီမှာကြည်ကြည်နက်နက်တရားတွေအားထုတ်ပြီးတော့သဘောကျကျေနပ်သွားကြပြီ။တရားတွေတွေ့သွားကြပြီ။ယခုလဲအားထုတ်နေကြစေပုဂ္ဂိုလ်တွေနောက်လဲ တွေ့စေတွေ့လက်တဲ့ဖြစ်တဲ့ပုံကိုယ်ကြီးနောက်ထပ်လည်းအများကြီးအားထုတ်နေကြတယ်ဒါကြောင့်ဘုန်းကြီးကဒီတရားတွေကိုဟောနေတာပါဆိုတာကိုရဲရဲဝံ့ဝံ့ယေရှုရှင်ဆရာတော်ဘုရားကြီးကဝိပဿနာအခြေခံတရားတော်ထဲမှာဟောကြားပြီးတော့ထားပါတယ်ဒါကြောင့်ဒီသတိပဋ္ဌာန်တရားတော်တွေတိုင်းလိုက်နာပြီးကျင့်သုံးရတဲ့ပုဂ္ဂိုလ်တွေဟာနံပါတ်1ဖြစ်တဲ့အကျိုးတရားဆိုတာက ဒီတပတ်အတွင်းလောက်နဲ့ပဲဒီကျိုးတရားတွေရနိုင်ပါစိတ်တည်ခြင်းမှုတမာရီတရားတွေရနေပြီအာယုံမစိတ်မြဲနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တန်တမ်းမှာကာမိဇ္ဇနာပြပါဒစတဲ့ဒီဝရဏတရားတွေလုံးဝမဝင်နိုင်တော့ပါအဲ့လိုမဝင်နိုင်တော့ဘူးဆိုရင်ကိုပဲစိတ်ရဲ့ညစ်ကြေးတွေကဆင်ကျင်းနေပါလောဘဒေါသမောဟစတဲ့ကိလေသာတရားတွေအကုသိုလ်တရားတွေမဝင်နိုင်တော့ဘူး အဲ့လိုစိတ်ညစ်ကြေးတွေစင်ကြယ်တယ်လို့ဆက်လက်ပြီးရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာတမာရီတရားတွေထက်သန်အားကောင်းစွာရနေတဲ့အတွေ့ဘာစိတ်မှတခြားစိတ်ကြားစိတ်ဆိုတာမဝင်နိုင်တော့တဲ့အတွေ့ဒါကြောင့်ပဲဖြစ်စီသမီးကြောင့်ပဲဖြစ်စီပစ္စည်းကြောင့်ပဲဖြစ်စီယာရုကြောင့်ပဲဖြစ်စီယန္တနာတရား၅ပါးတဘာဝကြောင့်ပဲဖြစ်စီဆိုရင်ကိုဆွေးမှုဆိုတဲ့ဒုက္ခတရားတွေလည်းပဲလွန်မြောက်မယ် ပရိဒေဝဆိုတဲ့ငိုကြွေးမှုတွေလည်းပဲလုံရောက်သွားနိုင်တယ်ဒါတွေကိုလည်းဘုန်းကြီးတို့ကိုယ်တို့အနေအားဖြင့်ပြစ္ဆုတ်ပါဝတ္ထုလေးတွေကိုဘုန်းကြီးထောက်ထားပြီးတော့ပြောခဲ့ပြီးပြီဒုက္ခဒေါမနတဏအချိန်ဓမ္မာယဆိုတဲ့ဒီကိုစင်းရဲစိတ်စင်းရဲတွေဆိုတာလည်းပဲချုပ်ငြိမ်းနိုင်ပုံတွေကိုဘုန်းကြီးမနေ့ကပြောခဲ့တယ်ဒီဆင်းရဲတဲ့ဒုက္ခဝေဒနာတရားတွေဖြစ်ပေါ်လာတဲ့အခါကလည်း ဓမ္မတိတ္တအကောင်းစွာရနေတဲ့ပုဂ္ဂိုလ်ဟာဒီဝေဒနာပေါ်မှာတိုင်းရဲ့ရှုမှတ်ပြီးတော့လွန်မြောက်တည်ထီအောင်ရှုမှတ်နိုင်တကယ်လို့အဲ့ဒီလောက်ထီအောင်ကိုယ်ကမရှုမှတ်နိုင်ဘူးနံပါတ်1ရှုနေနဲ့မပဲခွာနိုင်ဘူးဒီဝေဒနာကိုဆိုရင်မိမိရဲ့အရှုခံကိုရှုပြီးတော့လည်းပဲခွာသွားလို့ရတယ်ဒီလိုမှမဟုတ်ဘူးဆိုရင်ရှေးရှေးသူတော်ကောင်းများပဲခွာတဲ့နည်းတွေရှိပါတယ်ဘုရားမဟာတိတ်တာမထေရကြီးတွေ အဲဒီမှာမိမိရဲ့သီလကိုပြန်ပြီးဆင်ခြင်တယ်မိမိရဲ့ယဟန်ဖြစ်လာတဲ့ဘဝကသီလကိုပြန်ဆင်ခြင်တယ်ဆင်ခြင်တဲ့ဆင်ခြင်လိုက်တဲ့အခါဆင်ခြင်တဲ့သီလဆင်ခြင်နေတာကိုတွေ့ရတဲ့အတွက်ကြောင့်ဝမ်းမြောက်ဝမ်းသာပီတိဖြစ်တယ်အဲဒီဝမ်းမြောက်ဝမ်းသာပီတိဖြစ်နေတဲ့အခါကျတော့ဒီဝရဏတွေကိုခွာပြီးသားဖြစ်နေတယ်အဲဒီမှာတဆင့်ပီတိမှတဆင့်ဆက်ပြီးတော့ဝိပဿနာပွားသွားတာ ဝန္တာစိတ်လေးကနေပြီးတော့ဆက်ပွားသွားပြီးခန္ဓာပေါ်မှာဖြစ်ပေါ်လာတဲ့အာယုန်တိုင်းကိုရှုပွားရင်းနဲ့ပဲဝိပဿနာဉာဏ်တို့မဉဏ်တို့တွေဆင်းဆင်းတက်ပြီးကိလေသာအသောကုန်ကဉာဏ်နာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးများကြီးပါ။ဒါကြောင့်ဒီတိပဋ္ဌာန်တရားကိုရှုပွားရင်းနဲ့လည်းပဲကိုယ်ဆင်းရဲမှုဆိုတဲ့ဒုက္ခတွေလည်းလွန်မြောက်ချုပ်ငြိမ်းနိုင်တယ်။စိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတွေလည်းပဲအားလုံးလွန်မြောက်နိုင်တယ် မိမိကိုယ်ကိုမိမိသိခြင်းလောက်အောင်ဆင်းရဲတဲ့ပုဂ္ဂိုလ်တွေအဲ့ဒီဆင်းရဲတွေကနေပြီးဒီတိဋ္ဌံတရားတွေအထုတ်ရင်းနဲ့လုံမြောက်သွားပုံတွေကိုမနေ့ကဘုန်းကြီးအထောက်ထားလေးတွေလည်းဘုန်းကြီးပြောပြနေပြီးပြီဒီနေ့ဘုန်းကြီးတို့ယောဂီညာနာကျမ်းရမယ့်အကျိုးတရားကဘာလဲဆိုတော့ညာယတအဓိကမာယာ အရိယာမေကိုရဖို့လည်းပဲဧကယနာမေကတဲ့ဒီတတိပဋ္ဌာန်တရားကိုပွားအရိယာမေညာကိုရခြင်းနဲ့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံလို့ဘုန်းကြီးတို့သောတပတ္တိမေညာပူညာနဲ့သောတာပန်ဆိုတဲ့အရိယာဖြစ်ခြင်းနဲ့ဆိုရင်အပင်လေးပါးကိုလုံးဝလွတ်နိုင်တော့တဲ့အရိယာဖြစ်ခြင်းနဲ့ဆိုရင်လည်းပဲမြတ်စွာဘုရားကဧကယနာမေကဒီတတိပဋ္ဌာန်တရားကိုပဲအားထုတ်တယ် ဒီတတိပဋ္ဌာန်လမ်းကလွဲပြီးတော့အခြားသွားစရာလမ်းမရှိဘူးတဲ့အရိယာမဉ္ဇဉ်ရဖို့အတွက်ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ဖို့ဆိုတာမြတ်စွာဘုရားဟောတာပဲ။ဒါကြောင့်မို့ညာယန္တာအဓိကမာယာတိညာယောဝုစတိအရိယောထင်ကြီးကောမေဘောတတ္တအဓိကမာယာအတ္တိယာတိဝုတ္တိဝုဒ္ဒံဟောတိဆိုပြီးတော့ဒီမှာကျမ်းစာများမှာဖွင့်ပြထားတယ်။အရိယာမဉ္ဇဉ်ကိုရဖို့ရအတွက်တဲ့ ဘာကစပြီးရှုရမှာလဲဆိုတော့ပုပ္ပဘာဂီရှုဖို့ကမိမိတို့ရှုရအရိယာမဉ္ဇဉ်ရဖို့ရအတွက်အရိယာမဂ်ကင်တရားတွေကိုပွားရမှာမဟုတ်ဘူးလောကီမဂ်ကင်တရားတွေကိုပွားရမှာဘာမဂ်ကင်တရားတွေလဲလောကီမဂ်ကင်ဒီလောကုတ္တရာမဂ်ကင်ကိုပွားလို့မရဘူးလောကီမဂ်ကင်တွေကိုပွားရပုဗ္ဗဘာဂီရှေ့ဖို့နိုင်ပုဗ္ဗဘာဂီရှေ့ဖို့နိုင်ဘာဝေတောပွားများအပ်တော် လောကီယောလောကီဖြစ်သောအယံတတိပဋ္ဌာနမေဘောဤတတိပဋ္ဌာန်ဒီဟုသောမေခရီတိလောကုတ္တရာမေကသာလောကုတ္တရာမေကိုအဓိကမာယရခြင်းကတန်ဝတ္တိဖြစ်ပါပြီလောကီဖြစ်တဲ့ဒီတတိပဋ္ဌာန်မေခင်တရားတွေကိုပွားတတိပဋ္ဌာန်မေခင်တရားတွေကိုပွားလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ကလောကုတ္တရာမေကသာလောကုတ္တရာမေရနိုင်တယ်အဓိကမာယရခြင်းကတန်ဝတ္တိဖြစ်တယ် လောကုတ္တရာမက်ကိုရနိုင်တယ်အရိယာမက်ဉာဏ်ကိုရနိုင်တယ်ဒီတော့အရိယာမက်ဉာဏ်ပူဉာဏ်ရဖို့အတွက်ဆိုရင်လောကီဖြစ်တဲ့တတိပဋ္ဌာန်မက်ခင်ကိုပွားဗာမက်ကိုပွားရမယ်ဒီနေ့ယောဂီတို့ပွားနေတာဒါတတိပဋ္ဌာန်မက်ခင်တရားဒီနေ့ထိုင်ရင်းနဲ့ရှုပွားနေတယ်ရံရင်းနဲ့ရှုပွားနေတယ်သွားရင်းနဲ့ရှုပွားနေတယ်လျောင်းရင်းနဲ့ရှုပွားနေတယ်အဲဒီလိုရှုမှတ်ပွားများအထုတ်နေတာဒါလောကီဖြစ်တဲ့တတိပဋ္ဌာန်မက်ခင်တရားတွေပွားနေ အဲ့ဒီသတိပဋ္ဌာန်မဲ့ခင်တရားတွေပွားတော့ယောဂီတို့ဘာတွေဖြစ်လာမလဲဆိုတော့တမာတိရလာလို့ရှိရင်ဘုန်းကြီးမနေ့ကပြောခဲ့ပြီရသော်ဘုရားကတမာတိဘိက္ခဝေပါဝိတံจิตာလို့တမာတိဖြစ်အောင်အားထုတ်ကြတမာတိဖြစ်ဖို့အတွက်ထိုင်ရင်လည်းရှုမှတ်ကြရရင်လည်းရှုမှတ်ကြသွားရင်လည်းရှုမှတ်ကြစားရင်လည်းရှုမှတ်ကြလျောင်းရင်လည်းရှုမှတ်ကြဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဘယ်နေရာမှာဖြစ်ဖြစ်ဘယ်အချိန်မှာဖြစ်ဖြစ်ရှုမှတ်ကြတမာတိဖြစ်ဖို့ အေးတမာတိဖြစ်လာပြီဆိုရင်တမာဟိတောယထာဘူတံပဇာနာတိမင်းတို့တမာတိဖြစ်ပြီဆိုရင်ယထာဘူတဉာဏ်ရလိမ့်မယ်။ဘာဉာဏ်ရလိမ့်မယ်။ယထာဘူတဉာဏ်။ယထာဘူတဉာဏ်ဆိုတာအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လား။အမှန်သိတဲ့ဉာဏ်။ရုပ်ကိုရုပ်တိုင်းသိတဲ့ဉာဏ်၊နာမ်ကိုနာမ်တိုင်းသိတဲ့ဉာဏ်။မမြဲတာကိုမမြဲတဲ့သဘောဆင်းရဲတာကိုဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်တာကိုမဖြစ်တဲ့သဘောကိုသိတဲ့ဉာဏ်ကိုဒါအမှန်သိတဲ့ဉာဏ်။ အဲတော့စိတ်ကြည်ကျင်မှုတမာရီလေးရပြီအခုလက်တွေ့ဘုန်းကြီးတို့ယောဂီများကထိုင်ပြီးရှုမှတ်တယ်ဆိုပါစို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားရဲ့ဥပနိတယတန်မိမိရဲ့ဝမ်းမိုက်နဲ့ချစ်တိုင်နေရာကိုစိတ်ကညွတ်ပြီးတော့နာတိယကလေးလေးဝင်လာတဲ့အခါမှာဝမ်းမိုက်အတွင်းမှာလေးလေးဝင်လာလို့တွန်းကန်တောင်တင်းလှုပ်ရှားနေတဲ့ရွေ့ရှားနေတဲ့သဘောလေးတင့်ကန်လာလို့ရှိရင်ဖောင်းနေလို့ရှိတယ်လေးလေးပြန်ထွက်သွားလို့ဝမ်းမိုက်ကလေးရော့ကျသွားရင်ပြင်နေလို့ရှိတယ် အဲ့ဒီဘောင်းမှုပင်မှုလေးကိုပင်နိုင်ထားပြီးတော့ရှုနေရှုနေရင်ကအဲ့ဒီရှုမှတ်ရအာယုံပေါ်မှာရှုစိတ်ကလေးမြဲနေပြီတားစီလည်းမရောက်တော့ဘူးတမိစီလည်းမရောက်တော့ဘူးအလုတ်စီလည်းမရောက်တော့ဘူးဘယ်မှမရောက်တော့စိတ်တွေကဒီရှုမှတ်တဲ့ဘောင်းမှုပင်မှုအာယုံလေးပေါ်မှာရှုစိတ်ကလေးမြဲမြဲဆွဲဆွဲလေးစိတ်ကလေးတည်နေပြီဆိုရင်အရှုခံအာယုံလေးရဲ့သဘောအမှန်လေးတွေသိလာတယ်ဒါလေးဘုန်းကြီးတို့နေ့စဉ်နေ့တိုင်းလည်းပြောပြတယ် ဒီဘောင်းလေးဆိုရင်ပထမဘုန်းကြီးတို့ဝမ်းပိုက်ကြီးပညာတရဏကြီးရှုနေဒါပေမဲ့လို့ပညာတရဏကြီးပုံမှာစိတ်အာယုံမရောက်စေဘဲနဲ့အဲ့ဒီပညာအာယုံကိုခွာပြီးတော့ပရမသဘောလေးပေါက်အထူးကြောင့်ကြဆိုင်ပြီးတော့အဲ့ဒီမှာအာယုံလေးစိုက်ပြီးတော့ရှုလာတဲ့ခက်ကလာကြတော့ဘောင်းလေးဆိုရင်တင့်ကန်လာတဲ့သဘောလေးတွေ့တယ်ဘာသဘောလေးတွေ့တာလဲပိန်နေဆိုရင်ရော့ချသွားတဲ့သဘောလေးဘာသဘောလေးလဲရော့ချသွားတင်းလာတဲ့သဘောလေးဟာဝါရော့တယ်ဘာတန်လဲ ဝါယောဓာတ်ရွတ်သွားတဲ့သဘောဟာရောဝါယောဓာတ်ဝါယောဓာတ်ကယုတ်တရားဗတရားနဲ့ယုတ်တရားသိနေတဲ့စိတ်ဉာဏ်လေးကနာမ်တရားပဲဒီအဲ့ဒီမှာယုံနေတာအဲ့ဒီမှာဖောင်းနာလေးပိန်နာလေးကိုတခြားစိတ်ရှုနေရင်ဒီခါရံမှာဖောင်းနာလေးကတခြားသိနေတာလေးကတခြားနှစ်မျိုးကွဲသွားတယ်ဖောင်းနာလေးကလည်းငါမဟုတ်ဘူးသိနေတာလေးကလည်းငါဟုတ် ဒီလိုဆိုရင်ဖောင်းလာလာပါလဲဆိုရင်ယုတ်သိနေတာလေးကပါလေမှန်ပါဘူးယုတ်နဲ့အဲ့ဒီမှာနှစ်ခုခွဲခွဲသိသွားတာအဲ့လိုသိတာကိုအမှန်သိခေါ်သလားအမှားသိခေါ်သလားအမှန်သိပါအမှန်သိမို့တရားသိတာလားမတရားသိတာတရားသိတာတကယ်ကိုတရားယုတ်တရားနဲ့ဉာဏ်တရားကိုသိတာအဲ့ဒီကနေဆက်လက်ရှုနေတဲ့ခါကလာကြတော့တမာရီအားတွေထက်တန်အားကောင်းစွာရလာတော့ယောဂီရဲ့ဉာဏ်ထဲမှာပြောင်းပြီးဘယ်လိုသိလာလဲဆိုတော့ဩဝင်နေလေးဝင်လာလို့လား ဝင်နေဆိုတဲ့အကြောင်းတရားလေးကြောင့်ဝမ်းမိုက်ကလေးဖွားမှုဆိုတဲ့အကျိုးလေးဖြစ်လာရတယ်။ဝင်နေလေးတာမရှိရင်ဒီမှာဝမ်းမိုက်ဆိုတဲ့ဖွားမှုလေးဆိုအကျိုးတရားဆိုတော့မဖြစ်နိုင်ပါဘူး။သူ့အကြောင်းနဲ့သူ့အကျိုးဟောင်းတာလေးဖြစ်လာကြတော့လည်းပဲဟောင်းတယ်လို့ရှိရပြန်။ဟောင်းတာလေးကရုပ်အကြောင်းဟောင်းတယ်လို့ရှိတာလေးကနာအကျိုးအဲ့ဒီမှာသူ့အကြောင်းနဲ့သူ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးလေးကိုဖြစ်နေတယ် ရှုစရာအာယုံအကြောင်းတရားလေးသာမပေါ်ခဲ့ရင်ရှုသိမှုဆိုတဲ့အကျိုးလည်းမဖြစ်နိုင်ပါလားသွားတဲ့ခံမှာလည်းသွားကျင်တဲ့စိတ်ဉာဏ်ကြောင့်ကြောင့်သွားမှုလေးဖြစ်တယ်ထိုင်တဲ့ခံမှာလည်းထိုင်ခြင်းတဲ့အကြောင်းစိတ်ဉာဏ်အကြောင်းလေးကြောင့်ထိုင်မှုလေးဖြစ်တယ်ထိုင်မှုအကျိုးလေးဖြစ်တယ်ရက်တဲ့ခံမှာလည်းရက်ခြင်းတဲ့စိတ်ဉာဏ်အကြောင်းတရားလေးကြောင့်ရက်မှုရုပ်ကျိုးတရားလေးဖြစ်တယ်အိတ်ခြင်းတဲ့ခံမှာလည်းဒီလိုပဲအကြောင်းတရားလေးကြောင့်သူ့အကြောင်းနဲ့သူ့အကျိုးသူ့အကြောင်းနဲ့သူ့အကျိုး ကြောင်းကျိုးဆက်ဆက်ဖြစ်နေတာပါလားအကြောင်းကင်းပြီးတော့အကျိုးဆိုတာမဖြစ်နိုင်ပါလားဆိုတဲ့အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးကိုလည်းသိလာတယ်အဲ့ဒါဖြစ်စေရပฏิကရဉာဏ်လို့ခေါ်တယ်ဆိုတော့ပြောခဲ့တဲ့ယုံနဲ့နာမ်ကိုသိတဲ့နာမရူပပရိစေရဉာဏ်ရဲ့အခုပြောတဲ့အကြောင်းနဲ့အကျိုးလေးကိုဆက်ဆက်ဖြစ်နေတဲ့ပစ္စယပဋိက္ခဉာဏ်ရဲ့ဒီဉာဏ်လေးနှစ်ပါးယောဂီပုဂ္ဂိုလ်များပေါ်လာပြီဆိုရင်သုလသောတာပန် အသောတာပန်လေသောတာပန်သောတာပန်ငယ်စားရင်ဒီညာနှစ်ပါးလောက်ဆိုတာကဘုန်းကြီးတို့ယောဂီများဘာမှကြာကြီးအထုတ်เสียမလို့တကယ်ကရိုးရိုးသေးသေးရှုမှတ်ပွားများအထုတ်သွားရင်တထိုင်အတွင်းနဲ့တော့ဒီညာနှစ်ပါးမရနိုင်ဘူးလားရနိုင်ပါပြီရနိုင်တယ်တထိုင်အတွင်းလေးနဲ့ဒီမှာသုဒ္ဓသောတာပန်ဖြစ်နိုင်တယ်ဒီလိုမှမဟုတ်ရင်၄တဲ့ပုဂ္ဂိုလ်ဆိုရင်၅ရက်9ရက်အတွင်းလေးနဲ့သုဒ္ဓသောတာပန်ဖြစ်နိုင်တယ် အဲ့ဒီမှာဆက်လက်ပြီးတော့ကြိုးစားဒီသုလသောတာပန်ဖြစ်ပြီဆိုရင်ဒုတိယဘဝမှာဂတိမြဲပြီဒုတိယဘဝပါမြဲတယ်ဂတိမြဲပါပြီအပယ်လေးပါလွတ်သွားပြီဘာလွတ်သွားပြီလဲအပယ်လေးပါဘယ်လိုမှလွတ်သွားပြီတဲ့ဇာဘုန်းကြီးတို့ဝိသုဒ္ဓိမေမှာပြောထားတာနောက်အဲ့ဒီမှာဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်လို့တတိယသမารိအားကြီးကောင်းလာတဲ့အခါယောဂီပုဂ္ဂိုလ်အားလည်းဆရာသမားညွှန်ကြားတဲ့အတိုင်းပေါ့ခုဒီနေ့ဘုန်းကြီးတို့ မင်္ဂလာရမကျောင်းတက်ကြီးမှာဘုန်းကြီးတရားပြခဲ့တာယခုချိန်မှာဆိုရင်၃ချိန်မြောက်ဘယ်နှချိန်မြောက်လဲ၃ချိန်မြောက်သုံးချိန်ရောက်တရားပြတဲ့အထင်မှာဒီတစ်ချိန်ဟာဘုန်းကြီးရှင်ထဲမှာရောတဲထဲမှာနှလုံးသားထဲမှာရောကြီးနေပါတယ်။ယောဂီစိတ်ပါလက်ပါကြိုးစားနေတာကိုတွေ့ရပါတယ်။တကယ်တရားတရားထက်ထက်တန်တန်နဲ့ကိုမိမိတို့ဒီလိုနင်းလန်းမှန်နေကိုအခုမှပဲနားလည်ရတယ်အခုမှပဲသဘောပေါက်ရတယ် တရားအထုတ်တယ်ဆိုတာဩဒီလိုပါလားထိုင်တာလေးတခုတည်းမဟုတ်ပါပဲလားထရရင်လည်းရှုနေရတာပဲသွားရင်လည်းရှုနေရတာပဲစားနဲ့တောက်တဲ့နေရာလည်းရှုနေရတာပဲလျှောင်းနဲ့အိတ်တဲ့နေရာမှာတော့ရှုနေရဒီလိုရှုမှရမှာပါလားဒီလိုရှုမှတကယ်ကိုတမာတိတို့ဉာဏ်တို့တွေဖြစ်မှာပါလားဆိုတာကိုသဘောပေါက်ပြီးတော့တကယ်ကိုရိုးရိုးသေးသေးရှုနေကြတာကိုတွေ့ရတဲ့အတွက်ဘုန်းကြီးအားရပါတယ်ဘုန်းကြီးလိုပါပဲဒီဟာအချိန်လေးစောင့်ရှောက်ပြီးတော့နေတဲ့ န်းကြီးကုတ္တမသာမီးတို့ဘုန်းကြီးကိုအကူအညီပေးနေဘုန်းကြီးလေးခင်မင်းတာတို့နောက်ပြီးတော့အထူးအားဖြင့်အကုန်ကြခံပြီးကြီးမှုကျင်းပတဲ့ BAB အသင်းအဖွဲ့အသင်းကြီးဟာလည်းဘယ်လောက်အားရနေမယ်ဆိုတာဘုန်းကြီးလေးယုံကြည်ပါတယ်စွန်းစားသွားရမှာဖြစ်စေစွန်းစားနေရမှာဖြစ်စေစွန်းစားပြန်ရမှာဖြစ်စေအားလုံးဟာအထူးပြုပြီးတော့တတိကိုအထူးပြုပြီးတော့အထုံနေကြတာကိုတွေ့ရမှာ ဒါကြောင့်အဲ့လိုကြိုးစားအားထုတ်နေပြီဆိုရင်တတိအားတွေရှုမှတ်မှုတတိအားတွေမြဲလာတာနဲ့အများစိတ်တည်ကြည်မှုတမာတိတွေရောမရဘူးလားရပါဘူးအဲ့လိုတမာတိတွေဒီတဲ့ဒီတဲ့ပို့ပြီးတော့အားကောင်းလာတဲ့အခါကလာကြတော့ဟောယောဂီပုဂ္ဂိုလ်ကဉာဏ်နဲ့မှာဈဉ္ဉံလျှောက်ရင်းပဲဖြစ်စေဒီဖောင်းမှုပိန်မှုလေးပဲရှုမှတ်ရင်းနဲ့ပဲဖြစ်စေရက်တဲ့အမူအရာလေးပဲရှုရင်းနဲ့ပဲဖြစ်စေသူစိတ်ထဲမှာမမြဲတာလေးကိုသူစိတ်ထဲမှာသဘောကျသွားတယ် အဲ့ဒီမှာမမြဲတာလေးကိုတဏှာမှာကိုရှုမှတ်လိုက်လို့သဘောကျသွားရင်တပ်ပေသင်္ခါရအနိစ္စဆိုတာကိုသူသဘောကျသွားတယ်။အလုံးစုံသောယုံ nant ဓမ္မသင်္ခါရတရားတွေဘာတစ်ခုမှမမြဲပါလားလို့စိတ်ထဲကနေဆင်ခြင်ပြီးတော့သဘောကျသွားတယ်။အဲ့လိုဆင်ခြင်သုံးသပ်ပြီးတော့သဘောကျသွားတဲ့ဉာဏ်ကိုတမ္မတဏဉာဏ်။ဘာဉာဏ်လဲလဲ။တမ္မတဏဉာဏ် ဒီညာနေရာမှာဘုန်းကြီးတို့ယောဂီများဘုန်းကြီးတို့ကမ္မထာဆရာများရဲ့အတွေ့အကြုံရဘုန်းကြီးတို့ရဲ့ဆရာဆရာများရဲ့ဆရာတော်ကြီးများရဲ့မိတ်ရှိချက်အရာဒီညာအင်မတန်ကြာတတ်တယ်လို့ဆရာကြီးများဆရာတော်များမိတ်ရှိလို့ရှိပါဘာကြောင့်ဒီညာမှာကြာနေတာလဲဆိုအာယုန်တွေအမျိုးမျိုးပေါ်တတ်တယ်အာယုန်တွေရင်းမြေတောတောင်တွေ တက်ရှိအရာဝတ္ထုတွေတက်မဲ့အရာဝတ္ထုတွေအာယုန်တွေထင်းနေတတ်တယ်။ဘုရားကြောင့်ဗန်စီရိပထု။နောက်ပြီးတော့ဒီမှာယဟန်တန်ဃာကြီးယောဂီကြီးဒီပုဂ္ဂိုလ်တွေတခါလေတရားမှတ်နေတာကြီးဈဉ္ညာရှောက်မှတ်နေတာကြီးတန်းစီပြီးတော့ကြွနေတာကြီးရှုမှတ်မှုတွေလွတ်အာယုန်တွေထင်းနေတတ်တယ်။အဲ့ဒီအာယုန်တွေထင်းနေတဲ့ဟာကိုဒီအာယုန်တွေကိုပဲကျင့်တတ်ပြီးသဘောကျနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကကြားနေကြတယ်။ဒီအာယုန်တွေပဲနောက်တစ်ချိန်ထိုင်တဲ့ဒီအာယုန်တွေပဲအာယုန်မျိုးမျိုးလေးတွေ လင်းရောင်လေးတွေကလည်းပေါ်လာလိုက်အာမကောင်းပြီမဲ့လူလည်းပဲလင်းရောင်လေးတွေဖြစ်လာတာကိုတွေ့ရတခြားလူတွေကောင်တွေ့ရတာလို့ပုဂ္ဂိုလ်တွေ့ရတာလို့ရိုးစုတွေ့ရတာလို့စသည်ဖြင့်နောက်ဆုံးဗာတိအောင်တွေ့ရလဲဆိုကိုပုံလေးကိုတောင်ရဲ့ကိုရဲ့ကိုပွားလေးအနေအချင်းပြန်ပြီးပေါ်နေတာတွေ့ရဒီညမှာအဲ့ဒီလိုအာယုံလေးတွေအမျိုးမျိုးထင်နေတဲ့အခါကလည်းကြတော့ယောဂီပုဂ္ဂိုလ်ဟာဒီအာယုံတွေနဲ့တာယာပြီးတော့ ရှိကိုတရားတက်ပါအောင်မလားတက်ပါမတက်ဘူးအဲ့ဒါကြာနေတတ်တယ်အထူးအဖြင့်ဒီသမ္မတနာဉာဏ်မှာတဲ့ဘုန်းကြီးတို့ဒီမှာတတိယသမารီအားကြီးကောင်းလာတဲ့ပုဂ္ဂိုလ်များဆိုရင်ဇာတိတရဉာဏ်တွေပေါ်တတ်တယ်။ဘာဉာဏ်လဲလဲဇာတိတရဉာဏ်ဇာတိတရဉာဏ်ဆိုတာမိမိရဲ့တဘဝနှစ်ဘဝသုံးဘဝလေးဘဝစသည်ဘဝလေးတွေကိုဖြစ်ခဲ့တဲ့ဘဝတွေကိုလာပြီးတော့သိနေတတ်တယ်။ အဲ့ဒီတော့သိနိုင်လောက်တဲ့တမာရီအားမကောင်းသေးဘူးဆိုရင်တောင်ဒီဒီသမတနာဉာဏ်မှာမိမိရဲ့ငယ်စဉ်ကလေးဘဝလေးကအကြောင်းအရာတွေအကုန်လုံးပေါ်နေတတ်တယ်မိမိကလေးဘဝတုန်းကဆိုတာတချို့ဆိုရင်နှစ်သားအရွယ်လေးပေါ့တိတ္တဆအရွယ်လေးမှာတဦးနဲ့တဦးတခါတည်းဟိုဗာလေးလှုပ်လိုက်မိတာညာလေးလှုပ်လိုက်မိတာဒါလေးကစပြီးတော့သူစပေါ်လာတယ် အဲ့လိုအာယုံလေးတွေကိုအမျိုးမျိုးပုံပုံလာပြီးကြုံတွေ့နေတတ်တယ်။ဒါဇာတိတရဉာဏ်ကြီးခေါ်တယ်ဘဝဟောင်းတွေကိုပြန်ပြီးတွေ့တာအဲ့ဒီဘဝဟောင်းတိအောင်မသိနိုင်လို့ရှိရင်တောင်မှယခုလက်ရှိဘဝရဲ့ငယ်ဘဝကလေးဘဝလေးတွေကစပြီးကိုယ်ဘဝလေးကိုပြန်မြင်လာအဲ့ဒါဇာတိတရဉာဏ်ကြီးအာယုံကြီးပေါ်နေဒါတွေနဲ့တာယာနေရင်ရှေ့ကိုတရားမတိုးကြအဲ့ဒါကိုကမ္မဋ္ဌာန်းဆရာကအတွေ့အကြုံရင့်ကျက်တဲ့ကမ္မဋ္ဌာန်းဆရာကဒီပုဂ္ဂိုလ် အာယုန်ထဲမှာနစ်နေပြီအာယုန်ထဲမှာတာယာနေပြီဒါကထွက်အောင်လွတ်အောင်ကြိုးစားရမယ်ဆိုပြီးတော့အာထုပ်ပုံတွေကိုဝရိယလေးစိုက်ပြီးတော့တခါလေကြိုးစားနိုင်အောင်အထူးကြံ့မှတ်ပြီးတော့အထူးသတိပေးရမယ်အဲ့လိုအထူးသတိပေးပြီးတော့ညွှန်ကြားတဲ့အခါညွှန်ကြားချက်အတိုင်းလိုက်နာအာထုပ်တဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာစိတ်ကြည်ကြည်မှုတမာတိတွေဒီတဲ့အားကောင်းစွာရလာတဲ့အခါကျတော့ရှူတိုင်းရှူတိုင်းဟာစောစောကလို့ဆင်ញင်ပြီးတော့မမြဲတာကြီးသိတာမဟုတ်တော့ဘူး ရှုတိုင်းရှုတိုင်းဟာရှုခွက်တိုင်းဟာဖောင်းတာလေးရှုလိုက်လေဖောင်းတာလေးပေါ်လာတယ်ဖြတ်သွားတယ်နောက်ပိန်တာလေးပေါ်လာတယ်ပိန်တယ်လို့ရှုလိုက်တယ်မရှိပြန်ဖောင်းတာလေးပေါ်လာတယ်ဖောင်းမှုလေးရဲ့အစပိုင်းလေးသိတယ်ဖောင်းမှုလေးဆုံးသွားတာလေးသိတယ်အစဆိုတာဖြစ်မှု အဆုံးဆိုတာဗာလေဖြစ်မှုဖြစ်မှုနဲ့ပြည့်မှုကိုသိသွားတယ်ပိန်တဲ့အာယုံလေးရှုလိုက်တယ်ဆိုရင်လေပိန်မှုလေးစဖြစ်ပေါ်လာတာနဲ့ပိန်မှုလေးဆုံးသွားတာကိုသိတယ်အဲ့ဒီမှာအစနဲ့အဆုံးအဖြစ်နဲ့အပြည့်ကိုသိချာမြင်နေတယ် အဲ့ဒီလိုပဲဒီဖောင်းတာပင်ကလေးရှူရင်းနဲ့လေဘေးကလှုပ်တာလေးတွေရှူတယ်လှုပ်တာလေးတွေကလည်းစဖြစ်ပေါ်လာတယ်ပေါ်သွားတယ်ပြတ်သွားတယ်အောက်ကပူတာလေးပေါ်လာတယ်ပူတယ်လို့ရှုတယ်အဲ့ဒီပူတာလေးရဲ့အစာပိုင်းပူတာလေးရှုလိုက်လို့ပုံဆိုးသွားတာလေးတွေ့ရနာနာလေးပေါ်လာတယ်နာနာလေးရှုလိုက်တယ်ဒီလိုပဲဖြစ်တာပြက်တာလေးတွေသိရအတန်လေးကြားလိုက်ပြီဆိုရင်လည်းအဲ့ဒီကြားတဲ့အတန်လေးတွေဟာအကုန်လုံးဖြစ်ပြီးပြက်နေတာလေးကိုတွေ့ရ ဈဉ္ဉံလျှောက်ပြီးရှုမှတ်မယ်ဆိုရင်လည်းခြေလန်းတလန်းလိုက်တလန်းလိုက်တလန်းပြက်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်သဘောကျတယ်။ဒါလေးတွေကိုဘုန်းကြီးတနေ့ကလည်းပြောပြပြီးပြီ။အဲတော့ဈဉ္ဉံလျှောက်ရင်းနဲ့လည်းပဲဘုန်းကြီးတို့ကျေးဇူးတော်ရှင်တောင်မြုပ်မဟာကန္နာယုတ်ဆရာတော်ဘုရားကြီးရဲ့ပထမခြေလန်းယုတ်လန်းတန်းတို့လန်းဒုတိယမရှိကြဘူးဆိုတာဘုန်းကြီးတနေ့ကပြောခဲ့တယ်။အဲတော့ခြေလန်းပထမလန်းပြီးတာနဲ့ဒုတိယခြေလန်းစလိုက်တာနဲ့ပထမခြေလန်းရှိသေးရဲ့လားမရှိတော့ဘူးမရှိတော့ဘူး အဲ့ဒီမှာဒုတိယခြေလမ်းဟာလည်းတတိယခြေလမ်းလေးစလိုက်တာနဲ့ဒုတိယခြေလမ်းရှိသေးရဲ့နော်မရှိတော့ဘူးမရှိတော့ဘူးတလန်းဖြစ်လိုက်တလန်းပြက်လိုက်တလန်းဖြစ်လိုက်တလန်းပြက်လိုက်လေအဲ့ဒီမှာကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားတွေ့ရပါတယ်ဘုန်းကြီးဟောထားလို့သိရတာလားကိုယ်တိုင်ဉာဏ်နဲ့သိရတာလားတရားနာလို့သိရတာလားကိုရှုမှတ်ရင်သိရတာလားရှုမှတ်ရင်သိရတာနာရင်သိတာကတုတ္တမယနာရင်သိတာပါလေတုတ္တမယတုတ္တမယဉာဏ်နဲ့နာထားလို့သိတာ ကိုယ်ကိုယ်တိုင်ရှုရင်းနဲ့သိတဲ့ဟာကြတော့ဘာဝနာမယဉာဏ်ဘာညာမလိမ့်မယ်ဘာဝနာမယဉာဏ်ဒီအဲ့ဒီလိုရှုရင်းနဲ့တကယ်ကိုဒီမှာဖြစ်နေပြက်လိုက်နေဒီမှာသိနေတာအဲ့လိုဖြစ်မှုပြက်မှုကိုသိတဲ့ဉာဏ်လေဒီဟာတွေကဒီမှာခန္ဓာမှာရှုနေရင်းနဲ့လေခန္ဓာကိုယ်ထဲမှာရှုတိုင်းရှုတိုင်းရှုကံအာယုံမှာမြင်တာရှုလေဖြစ်ပြီးပြကြားတာရှုလေဖြစ်ပြီးပြနာနာရှုလေဖြစ်ပြီးပြဒီသဘောလေးတွေအကုန်လုံးမြင်နေတယ် အဲ့လိုမြင်လာတဲ့အခါကလည်းကြတော့ရှုစိတ်ကတမာရီအားကြီးကောင်းလာတဲ့အခါကြတော့တခြားစိတ်ဈာစိတ်တွေဆိုတာဝင်ခွင့်ရသေးရဲ့လားမရပါဘူးလုံးဝကိုမရဘူးမစိတ်ကြီးတဲ့ထိုင်နေမစိတ်ရက်နေမစိတ်သွားနေမစိတ်စားနေမစိတ်အိတ်နေမစိတ်အဲ့ဒီယောဂီပုဂ္ဂိုလ်ဟာရှုမှတ်မှုမလွတ်တာပဲများတော့တယ်ဘယ်နေရာမှာကြည့်လိုက်ကြည့်လိုက်ရှုမှတ်မှုမလွတ်တော့တတိငြဲပြီးတော့နေ အဲ့ဒီမှာရှုမှတ်လို့ဒီမှာတတိကလည်းမြဲနေတဲ့အခါကျတော့စိတ်ပြန့်လွင့်မှုလည်းမရှိဘူးနိဗ္ဗာန်တရားတွေနဲ့မဝင်ဘူးတခြားစိတ်ခြားစိတ်နဲ့မဝင်တော့ဘူးဆိုတော့ထိုင်ပြီးတော့ရှုမှတ်လိုက်ပြီဆိုရင်တထိုင်တွင်းလေးမှာပြောင်းတာရွှေ့တာပြင်တာပြုတာတွေရောရှိသေးရလားရှိတော့စိတ်ပြန့်လွင့်တာတွေရောရှိသေးရလားရှိတော့အဲ့ဒီမှာယောဂီပုဂ္ဂိုလ်ဟာပီတိတွေဖြစ်လာတယ်ရှုမှတ်တဲ့အာယုံကလည်းဘာလဲဆိုတော့ကြည်သဗ္ဗေသင်္ခါရအနိစ္စလို့မြတ်စွာဘုရားဟောတယ် အလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေမမြဲဘူးလို့မြတ်စွာဘုရားဟောတယ်အခုကိုယ်တိုင်ဉာဏ်နဲ့ရှုတဲ့အခါကျတော့ရှုကံအာယုရောရှုသိစေရောမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာတွေ့ဘုရားဟောနေအခုကိုယ်တွင်းနဲ့ကိုက်ကြည့်ရလားကိုက်ပါဘူးကိုက်ကြည့်တာတွေ့ရတော့စိတ်ထဲမှာဝမ်းသာမလားဝမ်းနေသွားမလားဝမ်းသာပါဘူးပိဋိဖြစ်လာတယ်ငါအားထုတ်နေတဲ့တရားတကယ်အစစ်မှန်တရားပဲဒါဘုရားဟောအစစ်မှန်တရားပဲဘုရားပုံမှန်လည်းယုံကြည်လာတယ် တရားပေါ်မှာလည်းယုံကြည်လာယုံကြည်မှုတွေအာသေးသွားသလားအာကောင်းလာသလားအာကောင်းပါဘူးမိမိကိုတုံတင်ညွန်ပြနေတဲ့ဆရာသမားပုံမှာလည်းယုံကြည်မှုတွေအာမကောင်းဘူးလားအာကောင်းပါဘူးအဲ့ဒီမှာယုံကြည်မှုတွေအာကောင်းပြီးတော့ပီတိတွေဖြစ်လာအဲ့ဒီမှာပီတိတွေဆိုတာကပီတိ၅မျိုးရှိတယ်ကိုရေယုံပီတိဘယ်နှမျိုးလဲ၅မျိုးပါဗျာပီတိ၅မျိုးဒီမှာခုတ်တကပီတိခုတ်တကပီတိဆိုတာဝမ်းသာလို့စတင်ဝင်ကြီးနေထားတာ ကြောက်လို့ထားတာမဟုတ်ဘူးနော်ဝမ်းသာလို့ဘာဖြစ်လို့လဲဝမ်းသာဝမ်းသာလို့လို့ခုတ်တကပီတိဆိုတာစေတဝဉ္ဇဉ်ချမ်းဆိုထားတော့အဲ့ဒီကအားကောင်းလာတဲ့အခါခဏိကပီတိတဲ့တစ်ချိန်နဲ့မပြီးဘူးနှစ်ချိန်သုံးချိန်ဆင်္ဂဆင်္ဂဖြစ်သွားတယ်စေတဝဉ္ဇဉ်နေဝမ်းနေလို့လားဝမ်းသာလို့လားဝမ်းသာဝမ်းသာလို့လို့မြတ်စွာဘုရားဟောတဲ့ကိုယ်တွေနဲ့ကန့်ညီနေလို့မြတ်စွာဘုရားကမမြဲဘူးဟောတယ်ကိုကခုရှုနေတဲ့ကမမြဲတာကိုတွေ့ရတယ် ဒီသဘောလေးကိုတေချာမြင်နေတဲ့ခါကျတော့ပီတိတွေဖြစ်နေတယ်။အဲ့ဒီကနေပြီးတော့ခဏိကပီတိခုရကပီတိခဏိကပီတိအောက်ကန္တိကပီတိအာကြီးလာတယ်။အဲ့ဒီမှာအာကြီးလာပြီဆိုတဲ့ခါကလည်းကျတော့ကျသိမွင်းချင်းတွေထလာတဲ့ခါမှာတခါတရံမှာအပေါ်ကနေပြီးတော့ခန္ဓာကိုယ်တကိုယ်လုံးကိုခြုံလွှမ်းခြုံသွားတော့ကျသိမွင်းချင်းတွေဖြန်းဆိုထတော့တခါတရံအောက်ဘက်ကနေအပေါ်ဘက်ကိုတခါလဲလွှမ်းခြုံသွားတော့မလားကျသိမွင်းချင်းတွေကအာကြီးတယ်။အများကြီးထလာကျသိမွင်းချင်းတွေ အဲ့ဒီလိုထန့်လာယုံနေလားဆိုတော့ဒီတဲ့ပီတိအားတွေကောင်းလာတဲ့ခါကလာကြတော့ဥပ္ပေကာပီတိတဆင့်တက်သွားဥပ္ပေဥပ္ပေကာပီတိဆိုတာကဒီခန္ဓာကိုယ်ကြီးဟာအပေါ်ကိုကြွားပြီးတက်နေတယ်ဘုန်းကြီးတို့ယောဂီများတကယ်ဒီဥရိယဘေယဖြစ်ဖြစ်ဉာဏ်ကိုကောင်းကောင်းရနေတဲ့ပုဂ္ဂိုလ်ဟာအခုဘုန်းကြီးပြောတာတွေလက်တွေ့တကယ်ကိုကိုယ်တိုင်တွေ့ရတယ် ဖြစ်ပြဉာဏ်ကိုဘုန်းကြီးပြောလို့နားလေကြားမှုယုံတဲ့သဘောကျနေလို့ကတော့ဒါမှမတွေ့နိုင်ဘူးတကယ်ကိုယ်တိုင်လက်တွေ့အားထုတ်ရင်းနဲ့လက်တွေ့ခုပြောတဲ့ရှုမှတ်နေစေဈဉ္ဉဏ်လျှောက်ရှုမှတ်ရင်းပဲဖြစ်စီထိုင်ရှုမှတ်ရင်းပဲဖြစ်စီရက်ရှုမှတ်ရင်းပဲဖြစ်စီဒီဖြစ်ပြဉာဏ်တွေကိုသိကြဥရိယပယဆိုတဲ့ဖြစ်မှုနဲ့ပြတ်မှုဉာဏ်အဲ့ဒီဉာဏ်ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီမှာဖုတ်ပြေကပိတိထိုင်ရှုမှတ်တဲ့ကံမှာလေခန္ဓာကိုယ်ကြီးဟာဟုတ်ကိုနေနေသလားပေါ်ကြွတယ်နေ ပေါ်တော့ကြွလာအပေါ်ကြွနေတထွားတမန်တတောင်စသည်ဖြင့်ခန္ဓာကိုယ်ကြီးကကျန်းကနေလွတ်နေသလားကိုကိုယ်တိုင်ထင်နေရတယ်ကိုကိုယ်တိုင်ကိုသိနေရတယ်ကျန်းနဲ့လွတ်နေပြီဆိုတာကိုစိတ်ကထင်နေရတယ်အဲ့ဒါဘုန်းကြီးတို့ပုပ်ပိကပီတိရဲ့သဘောအဲ့ဒီခါကျတော့ဝေဒနာတွေရောထင်ရှားသေးလားတစ္ဆောသောဘိုင်းကတော့အောက်ကထိုင်ထားတဲ့နေရာတွေကပူနေတာလို့ကျန်းနေကနေ ကျန်းနဲ့ထိထားတဲ့နေရာကမာနေတာတို့နာနေတာတို့မတွေ့ရဘူးလားတွေ့ရပါဘူးအခုခန္ဓာကိုယ်ကြီးကအပေါ်ကိုကျွမ်းနေတယ်ဆိုတော့ကျန်းနဲ့လည်းလုံနေတယ်လို့ထင်ရတထွာတမိုက်တတောင်အဲ့လိုဆိုတော့ဒီမှာဝေဒနာတွေကလည်းမတင်ရှားတော့ဖရဏပီတိမိတ်ထားတဲ့မျက်စိတောင်ဖွင့်လို့ကြည့်ချင်လောက်အောင်ကောင်းတယ်တနာရီကနေနှစ်နာရီနှစ်နာရီကနေသုံးနာရီဆိုတာလို့အဲ့ဒီမှာနာရီပေါင်းများစွာအချိန်ကြာမြင့်စွာ ဘာဝေဒနာမှမပေါ်ဘဲနဲ့ချမ်းချမ်းသာသာလေးအထုနိုင်တယ်ဖရဏပီတိဘာပီတိလဲဖရဏပီတိအဲဒီလိုပီတိတွေဖြစ်နေတဲ့ပုဂ္ဂိုလ်ဟာသူနဲ့မှစကားမပြောချင်တော့ဘူးအခုဒီနေ့ဘာပဲဖြစ်ဖြစ်တရားထိုင်ရင်စကားပြချူပြစီပြချူပြစီနဲ့ပြောတဲ့ပုဂ္ဂိုလ်တွေကိုအေးရမယ်ကိုယ်ဆောင်ကိုကံရောက်သွားပြီဆိုရင်စကားတွေပြောတဲ့ပုဂ္ဂိုလ်ကြီးပါပါလက်ကြောင်လည်းပြောလက်တို့ပြော ယောက်ကြင်မတယောက်ကူပြောတယောက်နေတယောက်သွားပြောအခုဒီမှာတကယ်ကိုပရဏာပီတိဆိုတဲ့ဒီမှာဥရိယဗျာညာကောင်းကောင်းကြီးဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီလောက်တရားအရသာတွေတွေ့နေမှတော့တခြားစကားတွေပြောကျင်တာများရှိသေးလားမရှိပါဘူးအချိန်တွေရောအလကားအကုန်ခံနေသေးလားခံနေတော့ပါဂျောင်းကောင်းကောင်းဝင်ပြီးတော့တရားပဲမှတ်ချင်တော့လားအဲ့ဒီလောက်တရားရတာတွေတွေ့တာ ဒါကြောင့်မို့ဓမ္မပီတိဆိုတာဒီပီတိတွေဖြစ်နေတာဒီကုရိယဗျာဉာဏ်ရနေတဲ့ပုဂ္ဂိုလ်ကအဲ့ဒီပီတိတွေကိုရနေတာဒါရင်လားဆိုတော့အဲ့ဒီတော့ဒီမှာခန္ဓာကိုယ်ကတခါလေပေါ့ကြွပြီးတော့ဖြစ်နေတဲ့အချိန်မှာခန္ဓာကိုယ်ရဲ့ပတ်ဝန်းကျင်တစ်ခုလုံးကလည်းပဲလင်းမောင်ပိန်နေတဲ့ထဲမှာမနေဘူးလင်းပြီးတော့ခန္ဓာကိုယ်အလင်းရောင်ကြီးထဲမှာပတ်ဝန်းကျင်တစ်ခုလုံးကိုကြည့်လိုက်ဟာလာလင်းလင်း အဲ့ဒီမှာလင်းနေတဲ့နေရာထဲမှာကိုရောက်တဲ့ထိုင်နေရတယ်လို့ပဲလင်းရောက်နေမှာအဲ့ဒီမှာရှုမှတ်တိုင်းရှုမှတ်တိုင်းကလည်းပဲဘာအာယုံလေးပေါ်လာပေါ်လာပေါ်လာတဲ့အာယုံကိုမလွတ်အောင်ရှုနိုင်ဉာဏ်တွေကလည်းသိလိုက်တဲ့ဉာဏ်တွေကလည်းထက်မြက်နေတယ်အဲ့ဒီတော့ဒီအောင်အလင်းရောင်တွေဖြစ်ခန္ဓာကိုယ်ကလည်းပဲဒီခါလေးကြွပီတိတွေဖြစ်ဉာဏ်တွေကလည်းပဲပေါ်တဲ့အာယုံတိုင်းကိုဒီခါလေးမလွတ်အောင်သိသိသိသိနေတယ်ဆိုတော့ ကိုကိုကိုကိုခါရဲခုနိဗ္ဗာန်လည်းရောက်နေပြီလားလို့စိတ်ကထင်ရဘာကြောင့်လဲဆင်းရဲနေလို့လားချမ်းသာနေလို့လားချမ်းသာပါဘူးဒီအဲ့ဒီလိုဖြစ်နေတဲ့အချိန်ကာလမျိုးမှာပတ္တတိတကယ်တော့နော်အဲ့ဒီလိုဖြစ်နေတာပီတိကြီးဖြစ်နေတာလင်းအောင်ကြီးဖြစ်နေတာဉာဏ်နဲ့ထင်းတဲ့ဆိုရင်ပဲအဲ့ဒီဟာလေးကိုကိုကတာယာနေပြီးကျင့်တတ်နေပြီးငါနိဗ္ဗာန်ကိုရောက်နေပြီလို့စိတ်ကထင်မိနေရင် ရှိဘူးတရားတက်ပါအောင်မလားမတက်တော့ဘူးဒါကိုဥပ္ပကိလေသာလို့ခေါ်တယ်ဥပ္ပကိလေသာဆိုတာဒီဝိပဿနာတရားရှေ့မတိုးအောင် तू တားဆီးထားတဲ့တရားတွေအဲ့ဒါကိုမตายရနဲ့လို့ပြောတာတချို့ကအလင်းရောင်ကြီးပြည့်နေပြီဆိုရင်ဟာဟုတ်ပြီတရားပြီးပြီလို့ထင်နေတာနိဗ္ဗာန်ရောက်နေပြီနိဗ္ဗာန်မြင်နေရပြီထင်နေတာခန္ဓာကိုယ်ကြီးကြွနေပြီဘာမှကြမ်းနေမထီတော့ဘူးအလင်းရောင်ကြီးထဲမှာ တခါလေငြိမ်းနေမှမမှတ်စရာမရှိတော့ဘူးဆိုရင်ကိုပဲကိုကပြီးနေပြီထင်နေတာမဟုတ်ဘူးဒီမဲ့ဥရိယဘုရားပဲရှိသေးတယ်။ဘာညာမဲရှိသေးလဲဥရိယဘုရားဘုန်းကြီးတို့စပြီးတက်ကနေစကြည့်ပြီဆိုရင်နံပါတ်၄ပဲရှိသေးတယ်။ဉာဏ်လေးဟာရှိအများကြီးကျန်နေတယ်။အဲ့ဒီနံပါတ်၄လောက်ဉာဏ်တောင်မှမဖြုတ်ချင်တော့အောင်တရားအမှတ်ဒီမကောင်းဘူးလား။ကောင်းပါတယ်။ကိုရောစိတ်ရောမငြိမ်းအေးဘူးလား။ငြိမ်းပါလား။ကိုရောစိတ်ရောငြိမ်းအေးနေလို့ဒုက္ခ ချမ်းသာလိုက်တာကိုယ်လေးချမ်းသာစိတ်လေးချမ်းသာအတင်းချမ်းသာနေတယ်အဲ့လောက်ချမ်းသာနေတယ်ဆိုတော့ကိုယ့်ကိုယ်ကငါနိဗ္ဗာန်ကိုရနေပြီမျက်မှောက်ပြုနေပြီဆိုတာပုထုဇဉ်တွေနဲ့ထင်နေတာဒါကြောင့်မို့ဒီဥရိယဗျာဉာဏ်မှာရောက်နေတဲ့တရားချမ်းသာလောကီဖြစ်တဲ့ချမ်းသာအားလုံးမင်းရဲ့ချမ်းသာစကြဝဠာမင်းရဲ့ချမ်းသာစတဲ့အဲ့ဒီချမ်းသာတွေတထေးတကြွယ်တွေရဲ့ချမ်းသာတွေအားလုံးတဲ့ ဒီပုရိယဗျာဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ရဲ့ချမ်းသာအလွန်ကဲဆုံးချမ်းသာပဲတကယ်ဒီဉာဏ်ကိုရနေပြီတကယ်ကိုယ်ရဲ့ကြုံနေပြီဆိုရင်ဘာနဲ့မှမလဲနိုင်တော့အဲ့လောက်ကိုချမ်းသာတာတရားကိုမပြုတ်ချင်တော့ဘူးသို့တော်ကပြောတဲ့အတိုင်းမှိတ်ထားတဲ့မျိုးလုံးဖွင့်ကိုမဖွင့်ချင်တော့အဲ့လောက်ကိုတရားချမ်းသာနေတယ်အဲ့တော့ဘုန်းကြီးမနေ့ကပြောခဲ့တယ်စိတ်ချမ်းသာမှုတွေရတယ်ဆိုတဲ့ပုဂ္ဂိုလ်တွေလုံးဝသိကျင်တဲ့စိတ်တွေမရှိတော့ဘူးစိတ်တွေကိုအေးချမ်းနေတာပဲဆိုတာ ဒီညာလေးကသွားနေတာအတက်စိတ်ကြီးအချမ်းရဲ့ချမ်းသာနေတဲ့ကာယပတ္တိစိတ်တပတ္တိကာယလဟုတစိတ်တလဟုတကာယမုရုတစိတ်တမုရုတခန္ဓာကိုယ်ရဲ့စိတ်ရောကိုယ်ရောပေါ်ပါနေကိုယ်ရောစိတ်ရောနှုညံ့တယ်အကုန်တိမ်မွေ့တယ်အဲ့ဒီတော့ဒီဥရိယဗျာညာလောက်ရောက်နေတဲ့ညာအစဉ်လေးတောင်တလောက်ချမ်းသာနေရင်မှန်းဆကြည့်လိုက်နိဗ္ဗာန်ရဲ့ချမ်းသာဘယ်လိုမှကိုမှန်းလို့မရနိုင်ဘူးဘယ်လိုချမ်းသာမလဲဆိုတာ ဒါကြောင့်တန်တိဒုက္ခတကယ်ကိုအငြိမ့်တတ်ပဲတကယ်ကိုချမ်းသာဆုံးပဲပြောတာဒါကြောင့်အဲ့ဒီမှာဒီဥရရဉာဏ်ကိုရောက်တဲ့အခါကျတော့အဲ့ဒီလိုကာယပတ္တိစိတ်ဓာတ်ပါတိကိုယ်စိတ်ကြီးငြိမ့်အေးပြီးချမ်းသာနေတော့ကိုယ့်ကိုယ်ကိုတကယ်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုနေပြီလို့စိတ်တွေထင်ရောက်ပြီးတော့ဒီတရားလေးနဲ့ကျေနပ်နေရင်ရှိကိုတရားတိုးတက်ပါဦးမလားတိုးတက်ပါဘူးမတိုးတက်တော့ဘူးဩမတိစီဝဉာဏ်နေစပိတိယာစဝိကံတတိ ပတ္တိယဒုက္ခေစီဝယေဟိစိတ်တံပဝေရင်းတိအဲ့ဒီမှာစိတ်တွေကဒါနဲ့ပဲတာယာပြီးတော့အဲ့ဒီမှာတရားတွေမတက်တော့နောက်တစ်ခါအဓိမောက်ခေစအဓိမောက်ခေစပက္ခဟိဥပဌာနေစကံပတိအဓိမောက်ခေစတရားတရားတွေကလည်းပဲအခုလိုတော့တရားရဲ့သဘောတွေအဖြစ်ပြက်တွေသိချမ်းမြင်တွေ့နေရတော့ကိုတို့ကဒီလိုထူကြတာလည်းမတွေ့ဘူးအလင်းရောင်ပီတိတွေလည်းမဖြစ်ဘူးပတ္တိတွေလည်းမဖြစ်ဘူး ကိုရောစေရောငြင်းရည်တယ်ဆိုတော့ကိုလည်းမတွေ့ဘူးအခုလိုတရားသဘောတွေကိုကိုယ်တိုင်တွေ့တရားရဲ့အရာကဓမ္မပီတိတွေကိုယ်တိုင်ခံစားနေရပြီဆိုတော့ဘုရားပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေအနှဲပါမလားအကောင်းလားမလားအကောင်းပါပါနောက်ပြီးတော့မိမိအားထုတ်နေတဲ့တရားပေါ်မှာယုံကြည်မှုတရားတရားတွေအကောင်းလားမလားအနှဲပါမလားအကောင်းပါ တန်ခါပေါ်မှာယုံကြည်မှုဆိုတဲ့တရားတရားတွေရောအားကောင်းလာမလားအားနည်းသွားမလားအားကောင်းပါဘူးအဲ့လိုဘုရားတရားတန်ခါယရဏသုံးပါးပေါ်မှာယုံကြည်မှုတရားတရားတွေသိအားကောင်းလာတယ်နောက်ပြီးတော့မိမိပေါ်မှာတရားပေးတဲ့ဆရာသမားပေါ်မှာလည်းအတင်းကိုကြည်ယုံလာတယ်ကိုဆရာသမားကိုတောင်အထင်ကြီးသိကြီးပြီးတော့ငါတို့တရားပြတဲ့ဆရာတော်မှာခိတိတာကုန်ခံယဟန္တာပုဂ္ဂိုလ်ကြီးများဖြစ်နေနေတာဘယ်အချိန်ကများယဟန္တာဖြစ်နေတာလဲ အဲ့ဒီလောက်စိတ်တွေဟာကြီးညိုစိတ်တွေတရားစိတ်တွေအတင်းဖြစ်တာဆရာသမားအပေါ်မှာကြီးညိုတဲ့စိတ်တွေဆရာသမားရဲ့သာသနာပြုလုပ်ငန်းတွေကိုကိုယ်တိုင်ပါဝင်ပြီးတော့ဆောင်ရွက်ပေးခြင်းတဲ့စိတ်တွေဆောင်ရွက်လိုတဲ့စိတ်တွေအများကြီးဖြစ်လာနောက်ပြီးတော့တခါလေလှူခြင်းတဲ့စိတ်တွေတန်းကျင်တဲ့စိတ်တွေကျွေးခြင်းမွေးခြင်းတဲ့စိတ်တွေယောဂီတွေကလည်းဟိုးတခါလေလှူခြင်းတန်းကျင်တဲ့စိတ်တွေဖြစ်လာအဲ့ဒါတရားအစစ်မှန်တွေ့လာတဲ့အခါကျတော့တရားတရားတွေတုံ့သွားတာလားထက်လာတာလားထက်လာတာပါ အေးအဲ့ဒီလိုတရားတရားတွေကလည်းပဲတခါလေထက်လာတယ်ဒီမောကိစ္စပဲကလေးနောက်ပြီးတော့ဝရိယအားထုတ်တဲ့နေရာမှာဟိုတုန်းကစပြီးတော့ခုတရားဝင်စတုန်းကဖုံးနာပိညာလေးကိုတောင်းမှမနှဲရှာပြီးအားထုတ်ရတယ်ဟုတ်တယ်မို့လားဟုတ်ပါတယ်အခုဒီမှာဒီဥရိယဗျာဉာဏ်ရောက်တဲ့အခါကျတော့ရှုစရာအာယုံဖြစ်တဲ့ကောင်းအာယုံပိညာကိုရှာစရာလူသေးလားမလိုပါဘူးမလိုတော့တခါလေမျက်စိလေးမှိတ်လိုက်တာနဲ့ဘောင်းနေပိညာတက်မိတယ်ရလိုက်တာနဲ့တခါလေရက်တယ်ရက်တယ်တက်မိတယ် ခြေလမ်းနှမ်းလိုက်တာနဲ့ကြွားရတယ်လမ်းနေချတယ်တမ်းပြီဘယ်မှရှာစရာမလိုဘူးရှုပုဂ္ဂိုလ်တွေကပြောကြတယ်တပည့်တော်မှတ်စရာကြီးပျောက်သွားရှိတော့သူကမှတ်စရာအာယုန်ကြီးကုံသွားပြီးပျောက်သွားပြီဆိုရင်သူတို့ကဓမ္မရပြီလို့ထင်နေလားမသိဘူးမှတ်စရာအာယုန်ရှိတော့မှတ်စရာကြီးပျောက်သွားရှိတော့ဒါကိုပဲသူကမလုပ်နေတာတကယ်တရားကောင်းတဲ့ပုဂ္ဂိုလ်ကမှတ်စရာအာယုန်ပျောက်စရာများလိုသေးလားမလိုပါဘူးမလိုသူ့လိုလိုကိုဒီမှာအာယုန်မှတ်စိတ်ကမိနေတာလေ ဘာမှအထူးကြောင်းကြစိုက်ပြီးတော့ရှုစရာမလိုတော့ဘူးတဲ့ဘက်ကနောက်ပြီးတော့ဥပဌာနေစာတတိကလည်းပဲဟိုတော့ကလည်းမတူဘူးတတိကလည်းသိကောင်းတာဘလောက်ကောင်းနေတယ်လဲဆိုရင်ဘုန်းကြီးတို့ဥမာအပြင်ထိုင်ပြီးရှုမှတ်တယ်ပင်နိုင်ကမ္မထမ်းဖြစ်တဲ့ဖွင့်အာယုံပင်အာယုံလေးပေါ်မှာစိတ်ရှုနေတယ်အဲ့ဒီလိုရှုနေရင်ကနေပြီးတော့မျက်နှာပေါ်မှာစစ်ကနေလေးဖြစ်လိုက်ရင်ဒီခါလေးတည်ပြီးသားဖြစ်သွားရှုပြီးသားဖြစ်သွားတယ် ဘေးကအတန်အာယုန်လေးကြားလိုက်တယ်ဆိုရင်ချက်ချင်းကြားတယ်လို့ရှုပြီးသားဖြစ်သွားဒီမှာပင်တဲ့ကမ္မထာလေးပုံမှာရှုနေရင်ကနေပြီးတော့လို့ဘယ်အာယုန်လေးပေါ်လာလားလွတ်သွားတယ်ဆိုတာမရှိဘူးတတိယအဲ့လောက်ကောင်းတယ်ဘုန်းကြီးဥပမာပြောရလို့ရှိရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာမြန်မာဆိုင်ဝမ်ကြီးတွေရှိတယ်လေအလယ်မှာဆိုင်ဝမ်ကြီးတည်တဲ့ပုဂ္ဂိုလ်ရွာစားလို့ခေါ်တယ်အဲ့ဒီပုဂ္ဂိုလ်ကြီးကဆိုင်ဝမ်ကြီးတည်တာသူ့ရဲ့ဘုံလုံးလေးရာသူ့အဝိုင်းထဲမှာဆိုရင်30ကျော်40လောက်ရှိမယ်လို့ထင်ပါတယ် အခါမှလည်းမေးမကြည့်ဘူးရေလည်းမရေတော့ဘူးအဲ့ဒီမှာ30ကျော်လောက်တော့ရှိနေမယ်လို့ထင်ပါဒါပေမဲ့လို့သူတီးတဲ့အခါမှာပရိသတ်ကိုကြောပြေးတီးတာလားပရိသတ်ကိုမျက်နှာလည်းတီးတာလားပရိသတ်ပဲမျက်နှာပရိသတ်ပဲမျက်နှာလည်းတီးပေမဲ့လို့သူ့ရဲ့တီလုံးတီးခွက်အတိုင်းတီးနိုင်ဖို့အတွက်ဆိုရင် နောက်ကပုံလုံးသေးသေးလေးတွေရောမတီးရဘူးလားတီးရပါဘူးဒါပေမဲ့မျက်စိနဲ့လည်ကြည့်စရာလိုသေးရလားမလိုပါဘူး ဒီဘုံတီးကိုကျွမ်းကျင်နေတဲ့ပုဂ္ဂိုလ်ကမျက်စိလဲပြီးတော့ကြည့်စရာမလိုဘဲနဲ့တခါလေနောက်ကမလွတ်တန်းအဲ့ဒီမှာသူ့ရဲ့တန်ဆင်ရလိုက်မလွတ်တန်းကိုလှည့်ပတ်ပြီးတော့တခါလေလဲမကြည့်ဘဲနဲ့နောက်ပြန်လှည့်ပြီးတီးနိုင်တယ်လို့ဒီဥရိယဗျာဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်ဟာတတိအားတွေကောင်းနေတဲ့အတွက်ဘယ်နေရာလေးကဘာအာယုံလေးပေါ်လာလားအသေးစားအာယုံလေးပေါ်လာလဲဒီအာယုံလေးကိုရှုမှတ်ဖို့လွတ်သလားမလွတ်တော့ဘူးလား တွန်းဝဲကိုမလွတ်တော့အဲ့ဒီလောက်ကိုနိုင်နိုင်ရင်းရင်းရှုမှတ်နိုင်သွားတယ်အဲ့ဒီလောက်တတိတွေကောင်းပြီးတော့တတိတွေမြဲနေတယ်တဲ့ဒါရင်လားဆိုတော့ဥပိ္ပခာယနောက်ပြီးတော့ဥပိ္ပခာယဝဇ္ဇနာယစဥပိ္ပခာယနိကံတိယရှုတဲ့ခါကာလမှာဘုန်းကြီးတို့အာယုန်နေအထုရှာကြံပြီးတော့မနေရတော့အထုရှာကြံမနေရဘဲနဲ့သူ့ဟာသူပေါ်လာတဲ့အာယုန်လေးတွေကိုအငြင်းအမြထားပြီးရှုနိုင်တယ် အဲ့လိုအထူးရှာကြနေစရာမလိုဘာယုံလေးပေါ်လာတာပေါ်တဲ့အာယုံလေးကိုကမ်းချင်တယ်အခုဘုန်းကြီးတို့ယောဂီများတချို့နေရာတွေမှာဆိုရင်ထိုင်ပြီးတော့ရှုမှပဲတရားရှုတတ်တယ်ရက်တော့မရှုတတ်ဘာလို့လဲမရှုတတ်အခုဒီမှာဒီဥရိယဗျာဉာဏ်ကိုရောက်နေတဲ့ပုဂ္ဂိုလ်များကတော့ရှုစရာအာယုန်တွေကိုအထုရှာကြံစရာမလိုတော့ဘူးရရင်လည်းရက်ခိုင်မှရှုနိုင်တယ်၊သွားရင်လည်းသွားခိုင်မှရှုနိုင်တယ်၊တိုင်ရင်လည်းတိုင်ခိုင်မှရှုနိုင်တယ်။ စားနေတဲ့ခါမှာလည်းစားခိုက်မှာမရှုနိုင်ဘူးလားရှုနိုင်ပါဘူး။ဘာယုံတွေကိုရှာကြံစရာလိုသေးတယ်လားမလိုပါဘူး။ဘာမှမလိုတော့အငြင်းအမြထားပြီးတော့ဆင်းရဲတဲ့ဝေဒနာပေါ်လဲဆင်းရဲတာလေးရှုနိုင်တယ်။ချမ်းသာတဲ့ဝေဒနာပေါ်လဲချမ်းသာတာလေးရှုနိုင်တယ်။သို့သောဘက်ကဆိုဝေဒနာတွေပေါ်ပြီဆိုရင်မရှုနိုင်တော့ဘူး။ဣရိယာပုကိုမပြောင်းရဘူးလား။ပြောင်းပါဘူး။ပြောင်းနေရတယ်၊ရွှေ့နေရတယ်၊နောက်ဆုံးဘယ်လုံးမှမတတ်နိုင်တော့ထပ်သွားရတယ်။ အခုဒီမှာဥရိယဘုရားညံမှာကြတော့အဲ့လိုပြောင်းစရာရွှေ့စရာလိုသေးရဲ့လားမလိုတော့ဘူးမလိုတော့ဘူးအဲ့ဒီမှာဆင်းရဲတာလေးပေါ်လာရင်လည်းဆင်းရဲတဲ့ဒုက္ခဝေဒနာလေးရှုနိုင်ချမ်းသာတာလေးပေါ်တော့လည်းချမ်းသာတဲ့ဒုက္ခဝေဒနာလေးရှုနိုင်အဲ့လိုအငြင်းရထားပြီးခန်းလုံးကိုရှုနိုင်သွားတဲ့အခါကျတော့မိမိတရားတွေပေါ်မှာမိမိသဘောကျကျေနပ်လာတယ်အဲ့ဒီကိုအားထုတ်နေတဲ့ကိုတွေ့နေတဲ့တရားတွေပေါ်မှာကိုနှစ်သက်လာတယ် အဲ့လိုနှစ်သက်ပြီးတော့နောက်တစ်ကြိမ်ထိုင်နေဒီလိုလေးဖြစ်ခြင်းနဲ့နောက်တစ်ကြိမ်ထိုင်နေဒီလိုလေးဖြစ်ခြင်းနဲ့နောက်တစ်ကြိမ်အထုတ်နေဒီလိုတွေ့ခြင်းနဲ့အဲ့လိုတွေ့ခြင်းနေတော့တရားပေါ်မှာနှစ်သက်နေတဲ့အဲ့ဒီပုဂ္ဂိုလ်ကိုနန္တီရာကတနည်းအားဖြင့်ဓမ္မရာကဓမ္မနန္ဒီတရားပေါ်မှာပြန်နှစ်သက်နေတာဘယ်ပေါ်မှာနှစ်သက်နေတာလဲတရားပေါ်တရားပေါ်မှာပြန်နှစ်သက်နေတော့ဒီအတွေ့ဒီအမြင်တွေဒီချမ်းသာတွေဒီကိုယ်စိတ်ရဲ့ငြိမ်ရမှုတွေဒီအလင်းရောင်တွေဒီပီတိတွေပတ္တိတွေကို သဘောကျနှစ်သက်နေတဲ့အခါဒါပဲတရားလမ်းဆုံးပဲလို့ကိုယ့်ကိုယ်ကိုထင်ရောက်နေရင်စိတ်တရားတွတ်တက်ပါအောင်မလားမတက်တော့ဘူးမတက်တော့ဘူးဒါဥရိယဗျာဉာဏ်ရဲ့ဖြစ်ပုံတွေပဲဘုန်းကြီးတို့ယောဂီများဒီဥရိယဗျာဉာဏ်ဖြစ်လို့ဒီတရားတွေကောင်းနေပြီဆိုပြီးကိုယ့်ကိုယ်ကိုကျင့်တတ်မနေနဲ့နော်အဲ့ဒီတရားနဲ့လမ်းဆုံးသွားတတ်တယ်ဒါကိုဝိပဿနုပကိလေသဝိပဿနာဉာဏ်ညူးကြောင်းတရားတွေ ရှေ့ကိုတရားတွေမတိုးတက်တော့ဘဲနဲ့ဒီနေရာမှာလည်းတရားတွေရပ်သွားတတ်တယ်တဲ့အဲ့ဒီဝိပဿနာဉာဏ်မျိုးကြောင့်တရားတွေဟာဘယ်လိုပုံကူမျိုးတွေဖြစ်တတ်တယ်လဲဆိုတော့ပฏิဝေရပတ္တတာအရိယတာဝကတ္တမိမိတို့မဉ္ဇဏ်ပူဉဏ်ကိုရပြီးတော့အရိယပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မှာတဲ့ဒီဝိပဿနာဉာဏ်မျိုးကြောင့်တရားတွေဘုန်းကြီးတို့နှုတ်ပစ္စံဒီမဖြစ်ပေါ်ဘူး ယန္တာသို့မဟုတ်တောတက်လာဖြစ်နေတဲ့ပုဂ္ဂိုလ်ဒီဝိပဿနာဉာဏ်ညူးကြောင်းတရားကြီးဖြစ်ပါဦးမလားမဖြစ်ပါဘူးမဖြစ်တော့တဂရကအနာကယဟန္တာပုဂ္ဂိုလ်တွေအရိယာပုဂ္ဂိုလ်တွေဖြစ်ပါဦးမလားမဖြစ်ပါဘူးမဖြစ်တော့ဒီဉာဏ်ညူးကြောင်းတရားတွေဒီအလင်းရောင်တွေပီတိတွေပတ္တိတွေဒုက္ခတွေတရားတွေစတဲ့ဒီတရားရဲ့အရသာဓုတွေကိုမတွေ့တော့ဒါရိယာဖြစ်နေတဲ့ပုဂ္ဂိုလ်မတွေ့တော့ဘူးဆိုတော့ယောဂီပုဂ္ဂိုလ်ကကိုအားထုတ်လို့မတွေ့ရင်ငါရိယာဖြစ်နေလို့ပဲလို့များတော့ပြီးမသတ်မှတ်နိုင်နဲ့နော် ငါဒါလေးတော့မတွေ့ခဲ့ဘူးငါလင်းရောက်နေလည်းမမြင်ခဲ့ဘူးငါပီတိပတ္တိတွေလည်းမခံစားခဲ့ရဒါလေးတော့မတွေ့ခဲ့ဘူးဒါကြည့်ရတာငါအရိယာဖြစ်နေလို့ညာလားလို့ကိုယ့်ကိုယ်ညာသွားပြီးတော့မလုပ်နိုင်နဲ့နော်ဒါမှအရိယာဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီဝိပဿနာဉာဏ်ယူကြောင်းတရားတွေမဖြစ်တော့ဘူးတဲ့နောက်နံပါတ်2ကဝိပတိပါဏကတ္တသံမှားယွင်းစွာကျင့်မိမိရဲ့ဝိပဿနာရှုနည်းမှားနေရင်လေဒီဉာဏ်ယူကြောင်းတွေမဖြစ်တော့ဘူးတဲ့နံပါတ်2ကရှုနည်းပါဖြစ်တယ် မှားနေကိုအားထုတ်တဲ့နည်းတွေမှားနေရင်လေဒီအလင်းရောင်ပိဋိပတ်တိဒုက္ခတရာစတဲ့ဒီတရားအရသာသူတွေမတွေ့တော့ဘူးတဲ့နောက်နံပါတ်3နေကိတကမ္မထာနတ္တာတဲ့မိမိရှုမှတ်နေတဲ့ကမ္မထာတရားကိုယန္နာယန္နာအားထုတ်နေတဲ့ပုဂ္ဂိုလ်လေဘယ်တော့မှဒီဥရိယဒီဝိပဿနာဉာဏ်ယူကြောင့်တရားတွေမဖြစ်တော့ဘူးယန္နာယန္နာအားထုတ်တယ်ဆိုတာတရားလေးတစ်ထိုင်ထိုင်လိုက် စကားလေးဝိုင်းဖွဲ့ပြောလိုက်စားစရာရှိရာလေးစားလိုက်ကြညင်းစရာရှိရာလေးညင်းလိုက်ကြတော်နေကြအချက်ပေးလိုက်ပြီဆိုတော့ပြီးထိုင်လိုက်ကြတတရားကိုစင်တိုင်းစက်တိုင်းအထုတ်တာလားယန္နာယန္နာအထုတ်တာယန္နာဒီအဲ့ဒီလိုတရားကိုယန္နာယန္နာပြီးတော့အထုတ်နေတဲ့ပုဂ္ဂိုလ်မှလည်းပဲဒီလင်းရောက်ပိဋိပတ်တိဒုက္ခတရာစတဲ့တရားအရသာလူတွေမဖြစ်နိုင်ပါဘူးတဲ့ဘုရားယောဂီများနောက်ပြီးတော့ကုတိတာပုဂ္ဂလတာ တရားကိုစိတ်ပါလက်ပါတကယ်ကိုတရားတရားထက်ထက်တန်တန်နဲ့အာထုတံကိုပဲနဲ့ပြင်းပြင်းရီရီဝတ်ကြည်တန်းကြည်တရားထိုင်နေပြီးတော့ရောက်လာသွားပြီးထိုင်နေဥမာဝတ်ကြည်တန်းကြည်လူကြည့်ကောင်းအောင်မြင်ကောင်းယုံလေးအာထုတဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးလေးပဲဒီအလင်းရောင်ဝိတိပတ္တိဒုက္ခတရားစတဲ့တရားအရသာဒုတွေမဖြစ်နိုင်ပါဘူးတဲ့ဒီတော့ဘယ်လိုပုဂ္ဂိုလ်မျိုးတွေကြမှာဒီအလင်းရောင်ဝိတိပတ္တိဒုက္ခတရားစတဲ့ ဝိပဿနာဉာဏ်ညူးကြောင်းကြီးဖြစ်နိုင်တာလေဆိုရင်တမ္မာပฏิပန္နကတ္တတရားနိလန်းမှန်ရမယ်။ဘာမှန်ကန်ရမလဲ။တရားနိလန်းမှန်။မိမိရဲ့ရှုနည်းမှန်ကန်ရမယ်။ယုတ်တပယုတ်တတာမပြတ်မစဲရှေ့အမှန်နောက်အမှန်ရှေ့တတိနောက်တတိရှေ့သမารီနောက်သမารီဆက်အောင်မှတ်ရမယ်။ယုတ်တပယုတ်တတာ မပြတ်မစဲအားထုတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တဲ့ရှေးမှနောက်မှစအောင်ထိုင်ရင်လည်းမှတ်နေတယ်ရရင်လည်းမှတ်နေတယ်သွားရင်လည်းမှတ်နေတယ်စားရင်လည်းမှတ်နေတယ်အင်းရင်လည်းမှတ်နေတယ်အဲ့ဒီလိုမပြတ်မစဲအားထုတ်တဲ့ပုဂ္ဂိုလ်အာရတဝိပဒကတာအဲ့ဒီလိုဝိညာဉ်စိုက်ပြီးအားထုတ်လို့ဥရိယဘယဉာဏ်ကိုရရောက်နေတဲ့ပုဂ္ဂိုလ်လေဘယ်ဉာဏ်ရောက်တဲ့ပုဂ္ဂိုလ်လေဥရိယဘယဉာဏ်ဥရိယဘယဉာဏ်ကိုမဖြစ်သေးရင်ရောဒီလင်းရောက်ပြီးဒီပတ္တိတွေဖြစ်ပါမလားမဖြစ်ပါဘူးဒီလိုမဟုတ်ဘဲနဲ့ကိုကဩ ဒီလင်းရောင်ဝိတိပတ္တိတွေတော့မဖြစ်တော့ဘူးငါဟိုဘက်ကအပြက်တွေမြင်နေပြီငါကတော့ညင်းငွေတဲ့ဉာဏ်တွေရောက်နေပြီငါဖြစ်ဖြစ်တွေမုန်းနေပြီဒီလိုသွားပြီးတော့ကြော်သွားလို့ရပါမလားမရပါဘူးမရဘူးဒီအလင်းရောင်ပိဋိပတ်တိဒုက္ခတရာဆိုတာဥရိယဘယညာမာလာဖြစ်တယ်ဘယ်ညာမာဖြစ်လဲဥရိယဘယညာဒီအဲ့ဒီလိုပုဂ္ဂိုလ်မျိုးဥရိယဘယညာကိုရောက်နေတဲ့ပုဂ္ဂိုလ်ကလုံးဝဒီအလင်းရောင်ပိဋိပတ်တိဆိုတဲ့ တရားအရသာဒူးတွေကိုအကုန်လုံးတွေ့ပါလေဒီဉာဏ်ကိုရောက်တဲ့ပုဂ္ဂိုလ်မှာဖြစ်ပါလေဒီဉာဏ်ရောက်ဖို့လည်းပဲရုပ်တပိယုတ်တတအဆက်မပြတ်ထိုင်ရင်ရရင်သွားရင်လျောင်းရင်အမြဲတမ်းမပြတ်မစဲရှုမှတ်နေတဲ့ပုဂ္ဂိုလ်ဖြစ်ရပါမယ်ရှုနည်းဟာလည်းပဲမှန်မှန်ကန်ရပါမယ်အဲ့ဒီပုဂ္ဂိုလ်ဆိုရင်ဒီအလင်းရောင်ပိဋိပတ်တိဒုက္ခသနာစတဲ့တရားအရသာဒူးတွေတွေ့ပြီးတော့အဲ့ဒီဟာနဲ့ ကိုကကျေနပ်နှစ်သိမ့်ပြီးတော့သဘောကျနေပြီဆိုရင်အဲ့ဒီတရားပေါ်မှာနှစ်သက်နေတဲ့တဏှာဖြစ်နေပြီဒီတရားပေါ်မှာကိုကသဘောကျနေပြီအဲ့ဒီပုဂ္ဂိုလ်ရှေ့ကိုဒါနဲ့ကျေနပ်နှစ်သိမ့်နေတဲ့အတွက်ရှေ့တရားတွေ့တတ်ပါဦးမလားတွေ့တတ်ပါဘူးအဲ့ဒီပုဂ္ဂိုလ်မျိုးကိုဘုန်းကြီးတို့ကမ္မဋ္ဌာန်းဆရာအရေးချင်းပြည့်ဝတဲ့ကမ္မဋ္ဌာန်းဆရာနဲ့အားထုတ်မှအဆင်ပြေလိမ့်မယ်အဲ့လိုမဟုတ်ရင်ဒီနေရာနဲ့လမ်းဆုံးသွားလိမ့်မယ်ဒါကိုပဲတရားလမ်းဆုံးပြီဆိုပြီးတော့ အင်းတရားတွေတွေ့နေပြီငါ့ကိုအမြဝေပါဆိုပြီးတော့ကိုကိုကိုကျေနပ်ပြီးတော့သွားရလိမ့်မယ်ဟုတ်လားအဲ့တော့တကယ်ကိုကမ္မထမ်းဆရာအရင်ချင်းပြည့်မီပြီးတော့ဘုန်းကြီးတို့ကမ္မထမ်းဆရာအတွေ့အကြုံကြီးအမတန်ရင့်ကျက်ပြီးတော့နေတဲ့ကမ္မထမ်းဆရာကမ္မထမ်းနာဆရာဖြစ်ဖို့လိုအပ်ပါတယ်အဲ့လိုကမ္မထမ်းနာဆရာများကြတော့ဩဒီယောဂီဟာဒီဉာဏ်ထဲမှာဒီလိုဖြစ်နေပြီသိနေပြီသူ့ကိုကြည့်လိုက်ရင်လည်းသိတာတယ် အမှတ်တင်မြင်နေပြီဆိုတော့သူ့ရဲ့အရေးစင်းတွေကြီးလင်းနေတာလည်းသိတာတယ်။ရေစင်းတွေကြီးလင်းနေတာကမ္မဋ္ဌာန်းဆရာကြည့်တယ်လည်းသိတာ။သူယောဂီအမှန်မလွတ်တော့ဘူးတတိတိမြင်နေပြီသိနေပြီ။အဲဒီယောဂီရဲ့အနေထားအထိုင်ကြီးကြည့်လိုက်ရင်လည်းပဲသူထိုင်နေနေရာကြည့်လိုက်။တဏှာကြီးတဏှာကြီးကတဏှာကြီးဖြစ်နေပြီ။အမှတ်ကြည့်ပြန်တော့လည်းပဲဈဉ္ညာအမှန်လည်းမလွတ်ဘူးစားအမှန်လည်းမလွတ်ဘူးမလွတ်အောင်မှတ်နိုင်နေပြီဆိုရင်ဒီပုဂ္ဂိုလ်ဒီထဲရောက်နေပြီ။သူဘာပြောမလဲဆိုတာစောင့်နေရတာ။ကမ္မဋ္ဌာန်းဆရာစောင့်နေကြည့်နေရတာ။ မပြောရင်ကမ္မထမ်းဆရာတခါလေးအစာလေးဖော်ဖော်ပေးတာအစာလေးဖော်ဖော်ပေးတဲ့နောက်မှာ तू ကလိုက်လာပြီဩ तू तू तू အတွေ့တွေအဲ့ကြမှာ तू ပြောရလာပြီဆိုမှဒါလေးနားထောင်ရအဲ့ဒီလို तू တရားလေးပုံမှာမตายရအောင်အလင်းရောင်မြင်လဲမြင်လဲမှတ်ရချမ်းသာရင်လဲချမ်းသာတယ်မှတ်ရဝမ်းသာရင်လဲဝမ်းသာတယ်မှတ်ရအဲ့ဒါတွေကိုတခါလေးလုံမြောက်အောင်ကြိုးစားပြီးရှုမှတ်ရမယ်ဆိုပြီးတော့ကမ္မထမ်းဆရာကအဲ့ဒါတွေကိုတခါလေးရှုမှတ်နိုင်အောင်လုံမြောက်ပြီးတည်အောင်မှတ်နိုင်အောင်တခါလေးတတိပေးပြီးတော့တွန်းအားပေးရတယ် အဲ့ဒီမှာတွန်းအားပေးပြီးတော့ကမ္မဋ္ဌာန်းဆရာညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ယောဂီပုဂ္ဂိုလ်ဟာလည်းပဲကိုယ့်ရဲ့ဒီမှာတရားပေါ်မှာတာယာမှုနှစ်သက်မှုတွေကိုဖြတ်တောက်ပြီးတော့ရှေ့ဆက်လက်ပြီးတော့ကမ္မဋ္ဌာန်းဆရာညွှန်ကြားတဲ့အတိုင်းဆက်ပြီးအားထုတ်သွားလို့ရှိရင်အဲ့ဒီမှာဉာဏ်ကတခါလဲတဉာဏ်ပြောင်းသွားတယ်အဲ့ဒီဉာဏ်ပြောင်းသွားတော့ဒီဥရိယဗျာဉာဏ်မှာဖြစ်မှုနဲ့ပြည့်မှုကိုသိတယ် ဘာနဲ့ဘာကိုသိလဲဖြစ်မှုနဲ့ပြမှုအေးအဲ့လိုဖြစ်မှုနဲ့ပြမှုဉာဏ်ကနေပြီးတော့ယောဂီကဉာဏ်တက်သွားတဲ့အခါကလာကြတော့ရှုတိုင်းရှုတိုင်းဟာမိမိခန္ဓာရှုလိုက်ရင်လည်းပဲခန္ဓာကိုယ်ကြီးကပြည့်နေတဲ့သဘောပဲတွေ့ရတယ်သူတော်ဘာခန္ဓာကိုယ်ကြည့်လိုက်ရင်လည်းပြည့်နေတဲ့သဘောပဲဘယ်အရာကိုကြည့်လိုက်ကြည့်လိုက်မြဲတယ်လို့မထင်ဘူးဖြစ်ဖြစ်နေတယ်ဘုရောကဝေဒနာတစ်ခုကိုရှုတယ်ဆိုရင်ပူတယ်ပူတယ်ဆိုရင်ပြီးမှပြတ်သွား အခုကျတော့ဝေဒနာလေးပေါ်နေတာလေးကိုအဲ့ဒီဘက်ကိုညံလေးလှည့်လိုက်တာနဲ့မရှိတော့ဖြစ်နေတယ်။ဘာတစ်ခုမှအရှုကိုမခံတော့အတန်လေးကြမ်းလိုက်ရင်လည်းပြက်နေတယ်။ဘာကိုပဲရှုရှုအပြက်သဘောကြီးတဲ့မြင်နေရတယ်။အဲ့ဒီအဲ့ဒီအပြက်သဘောကြီးတဲ့မြင်နေတဲ့ဉာဏ်အဲ့ဒီဉာဏ်ကိုဘုန်းကြီးတို့ယောဂီဉာဏ်ဘင်္ဂဉာဏ်လို့ခေါ်တယ်။ဘာဉာဏ်လဲဘင်္ဂဉာဏ်ဘင်္ဂဉာဏ် အဲတော့ဒီအဖြစ်တွေမြင်လာပြီဆိုတဲ့ပုဂ္ဂိုလ်ကြတော့ဘာကိုပဲကြည်ကြည်ကိုယ်ခန္ဓာကြည်ကြည်ဒီလိုပုဂ္ဂိုလ်များဆိုရင်ကိုယ်ခန္ဓာကြီးကတစ်ခုလုံးအကုန်လုံးတစ်ခါလဲတစ်ခုချင်းတစ်ခုလုံးပြိုဆင်းနေတယ်လို့ပဲတစ်ခုချင်းတစ်ခုလုံးပဲ့ကျနေတယ်လို့ပဲအကုန်လုံးပြက်ကျနေတာကြီးတွေ့နေတာဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့သဲပုံလေးအောက်ကနေပြီးတော့လက်ကလေးနဲ့ရက်လို့ရှိရင်အပေါ်ကသဲမှုန်သဲမွားတွေပါဖြစ်တယ်ပြိုကျလာတယ်လို့ပဲ မိမိရဲ့ခန္ဓာကိုယ်ရုပ်တရားအကုန်လုံးရုပ်တဲ့လက်လက်တွေအကုန်လုံးပြိုဆင်းနေတာဖြစ်စည်းနေတာပဲတွေ့ရဘုန်းကြီးတို့ဟိုမြေကမ်းဘေးလိုပဲကန်းဆန့်လိုပဲလှိုင်းပုတ်တိုင်းလှိုင်းပုတ်တိုင်းကန်းနေရပါဖြစ်နေတယ်ပြိုပြိုဆင်းနေတယ်လို့ပဲမိမိရဲ့ခန္ဓာကိုယ်ရောအကုန်လုံးဟာပြိုကျပျက်စီးနေတဲ့သဘောကြီးတွေပဲတွေ့လာအဲ့လိုအပြည့်ကြီးတွေပဲတွေ့နေရတဲ့အခါကလာကြတော့ရှူတိုင်းရှူတိုင်းအပြည့်ကြီးတွေတွေ့နေရတော့ဘာဖြစ်လာလဲဆိုတော့ကြောက်စရာကြီးလို့ထင်လာတယ် ကြောက်တာကဟိုတစေကြောက်တာတရေကြောက်တာမျိုးမဟုတ်ဘူးနော်ဒီခန္ဓာကိုယ်ကြီးကအပြစ်ကြီးတဲ့မြင်နေရလို့ဒီခန္ဓာကိုယ်ကြီးကကြောက်စရာကြီးလို့ထင်လာအပြစ်သဘောလို့ထင်လာအဲ့ဒါကိုဘုန်းကြီးတို့ယောဂီများဗယဉာဏ်လို့ခေါ်တယ်ဘုန်းကြီးတို့ဒီဉာဏ်လေးတွေကိုအကျဉ်းချုပ်တကယ်အကျဉ်းတဝင့်နဲ့ဘုန်းကြီးတို့ဒါတွေကိုသိကျင်ပါလေဆိုရင်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးအကျဉ်းတဝင့်ဟောကြားထားတဲ့ဉာဏ်စဉ်တရားတော်ကြီးကိုနာကြားပါ ကျေတဝဲပြည့်ပြည့်ရင်ဗာတရားကိုနာရမယ်အဲ့ဒီမှာဉာဏ်စဉ်တရားတော်ကြီးတဲ့မှာဆရာတော်ဘုရားကြီးကဒီပင်ကဉာဏ်ဗျာဉာဏ်ဖြစ်ပုံတွေကိုဆရာတော်ဘုရားကြီးကျေတဝဲဟောတာအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာအပြက်ကြီးတွေတွေ့နေရလို့ကြောက်စရာထင်လာတဲ့ဗျာအဲ့ဒီကြောက်စရာထင်လာတဲ့ခါကျတော့ဒီယုတ်နံတွေကိုအကောင်းလေးကိုထင်သေးရလားမထင်တော့ဘူးထင်တော့အပြစ်မြင်လာတယ်။ဘာမြင်လာလဲ။ဒီခန္ဓာကိုယ်ကြီးဒီမှာရထားတာကိုအကောင်းလို့မထင်တော့အပြစ်သဘောမျိုးအပြစ်ကြီးတွေထင်လာတယ် အဲ့ဒီမှာအပြစ်ထင်လာတယ်ဆိုတာအာဒီလောဝညာလို့ခေါ်တယ်။ဘာညာလဲ။အာဒီလောဝအပြစ်မြင်လာတယ်။ဒီခန္ဓာကိုယ်ကြီးကဘာမှအာမကိုလို့တဲ့ခန္ဓာကိုယ်ကြီးပဲ။ဘာတစ်ခုမှတည်ငြိမ်နေတာမရှိပါပဲလားဆိုပြီးတော့ခန္ဓာကိုယ်ကြီးရတာဟိုတုန်းကတော့အကောင်းထင်တယ်အခုကျတော့အပြစ်ကြီးတယ်မြင်လာတယ်။အဲ့လိုအပြစ်မြင်လာတဲ့အာဒီလောဝညာကြီးတပြက်တည်းပြက်နေတဲ့ယုံနာတွေကိုဘုန်းကြီးတို့ဒီမှာမြင်နေရရှုတိုင်းရှုတိုင်းမြင်နေရတော့အပြစ်မြင်လာတဲ့ခန္ဓာလာကြတော့ဒီခန္ဓာကိုယ်ကြီးပိုင်ဆိုင်ထားရတာဘဝမှာ ပျော်သလားမပျော်တော့ဘူးလားမပျော်တော့မပျော်တော့ဒီခန္ဓာကိုယ်ကြီးရနေတာကိုပဲညှင်းငွေ့လာဘာဖြစ်လာလဲညှင်းငွေ့လာညှင်းငွေ့လာအာဒီနဝညာဘာညာလဲအာဒီနဝညာအာဒီနဝကိုလေနိဗ္ဗိဒာညာဘာညာလဲနိဗ္ဗိဒာဒီညှင်းငွေ့တဲ့ညာကိုနိဗ္ဗိဒာညာဒါဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဉာဏ်ကိုအစဉ်တိုင်းပြောတဲ့အခါမှာဒီဉာဏ်တိုင်းဟောသွားတယ်။သောသောကဘုန်းကြီးပြောခဲ့တာဥရိယဗျာညာ ဝိရပြဉာဏ်ကဘာကိုမြင်လဲဖြစ်မှုနဲ့ပြည့်ပြည့်ကိုမြင်တယ်ဒါကိုမိုးကုတ်ဆရာတော်ဘုရားကြီးကဖြစ်ပြည့်ဉာဏ်အညာနဲ့ဖြစ်ပြည့်ဉာဏ်ဖြစ်ပြည့်မြင်တဲ့ဉာဏ်ဆရာတော်ဘုရားကြီးကဒီလိုဟောသွားတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဆက်ရှုတဲ့အခါမှာဒီမှာဘင်္ဂဘယအာရိနဝဉာဏ်နဲ့အဆင့်နဲ့ဖြစ်လာတာဒီဘင်္ဂဘယအာရိနဝဆိုတာကတထိုင်အတွင်းနဲ့လည်းဒီသုံးခုလုံးအကုန်လုံးဖြစ်တတ်တယ်တထိုင်အတွင်းနဲ့လည်းဖြစ်သွားတယ် ဓမ္မမဟုတ်တရေအတွင်းနဲ့လည်းပဲဒီဉာဏ်လေးအကုန်လုံးပေါ်သွားတာအဲ့လိုပေါ်လာတဲ့ခါကျတော့အပြစ်တည်ကြီးတဲ့မြင်တော့မကောင်းဘူးထင်လာတယ်အပြစ်မြင်လာတယ်အပြစ်မြင်လာတဲ့ခါကျတော့ညှိငွေ့လာတယ်ညှိငွေ့လာတဲ့ခါကလည်းကြတော့ဒီခန္ဓာကိုယ်ကြီးကိုလိုချင်သလားမလိုချင်ဘူးလားလိုချင်တော့ဒါကိုဘုန်းကြီးတို့ကျေးဇူးရှင်မိုးကုတ်ဆရာတော်ဘုရားကြီးကဖြစ်ပြမုံတဲ့ညာဘာညာလဲဖြစ်ပြမုံတဲ့ညာကြည့်နော်ဒီဆရာတော်ကြီးတွေဆရာတော်ကြီးတွေကကြည့်တာဟောတာဒီညာလေးကိုဘယ်ဆရာတော်မှမလုပ်ဘူး ဟုတ်တယ်မဟုတ်လားအခေါ်အဝေါ်လေးကိုပဲသွားတယ်ငါးစီဆရာတော်ဘုရားကြီးကဒေသနာမှာလာတဲ့အတိုင်းဉာဏ်စဉ်အတိုင်းကိုအစဉ်တိုင်းပြတယ်မိုးကုတ်ဆရာတော်ဘုရားကြီးကသူ့ဟာသူအကွက်ကိုပြပြီးတော့တကွက်ချင်းတကွက်ချင်းကိုကြောပြတယ်ဖြစ်ပြမြင်တဲ့ဉာဏ်ဖြစ်ပြမုန်းတဲ့ဉာဏ်အဲ့ဒီကနေဆက်လက်ပြီးတော့ယူဘုန်းကြီးတို့ယောဂီများအဲ့ဒီမှာဒီကညီးငွေ့တဲ့ဉာဏ်နိဗ္ဗိဒဉာဏ်ဖြစ်ပြီး အဲ့တော့နိဗ္ဗာန်ဉာဏ်ဖြစ်ပြီဆိုတဲ့အခါကလာကြတော့ငြင်းငွေ့ရဲ့ဉာဏ်ဖြစ်လာတော့ဆက်လက်ပြီးတော့ရှုတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးရှုမှမလို့ကျင်တော့ပဲနဲ့ဒီခန္ဓာကိုယ်ကြီးပုံမှာငြင်းငွေ့လာပြီးမုန်းလာပြီးဆိုတော့ဒီခန္ဓာကိုယ်ကြီးကမလွတ်ချင်ဘူးလားလွတ်ချင်ပါဘူးရှုဒီခန္ဓာကိုယ်ကြီးမလို့ကျင်တော့တကယ်တမ်းအဲ့ဒီဉာဏ်ကိုရောက်လာတဲ့ပုဂ္ဂိုလ်ကလေသူ့စိတ်ထဲမှာဒီခန္ဓာကိုယ်ကြီးကိုဟိုအမိုက်တောင်းကြီးတဲ့သူကပြက်လက်ချင်တဲ့စိတ်ကြီးဖြစ်တာ။ ဘုန်းကြီးတို့ခန္ဓာကိုယ်ကြီးဘုန်းကြီးတို့ယောဂီများတော့အမိုက်တောင်းတဲ့နဲ့ပြည့်မယ်ဆိုယူမဲ့လူများရှိပါ့မလားရှိတော့ရှိဘူးတော့ဖနတ်စုပ်မှာပြစ်ထားရင်ကောက်ယူမဲ့လူကရှိသေးတယ်ဘုန်းကြီးတို့မြန်မာနိုင်ငံပြောတာနော်ဖနတ်စုပ်ပြစ်ထားရင်အဲ့ဒီမှာတရေသားယူခြင်းတဲ့ပုဂ္ဂိုလ်ကအဲ့ဒီမှာရောဘာသားလူခြင်းတဲ့ပုဂ္ဂိုလ်ကဖနတ်စုပ်ကိုကောက်ယူသွားအောင်မိမိရဲ့ခန္ဓာကိုယ်ကြီးပြစ်ထားလို့တော့ဘယ်သူမှကောက်မဲ့လူကမရှိဘူးအဲ့ဒီမှာဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ဘူး အဲ့ဒီမှာဒီခန္ဓာကိုယ်ကြီးကလွတ်မြောက်ခြင်းတဲ့သဘောတွေဖြစ်လာအဲ့ဒီလွတ်မြောက်ခြင်းတဲ့စိတ်တွေဖြစ်လာပြီးဉာဏ်တွေပေါ်လာပြီးဆိုရင်ဒါကိုအမည်လေးတက်ပေးတာကမုံစိတ်တုကမြတ်တဉဏ်ဘာဉာဏ်လဲလဲမုံစိတ်တုကမြတ်တဉာဏ်အေးမုံစိတ်တုကမြတ်တဉာဏ်အဲ့ဒီမှာလွတ်မြောက်ခြင်းတဲ့အခါကျတော့တဖန်လွတ်မြောက်အောင်ကြောင်းကြစိုက်ပြီးအားထုတ်တယ်လွတ်မြောက်ခြင်းတော့ဒီတိုင်းနေရမှာလားတဖန်ကြိုးစားရမှာလားတဖန်ကြိုးစားရမှာ လွတ်မြောက်ကိုတခါတည်းဝိရိယစိုက်ပြီးတော့အထူးပြုပြီးတော့ကိုကြောင်းကြစိုက်ပြီးကြိုးစားအားထုတ်တယ်။အဲလိုကြိုးစားအားထုတ်တဲ့ဉာဏ်ကိုပฏิသင်္ခာဉာဏ်လို့ခေါ်တယ်။ဗာဉာဏ်လို့ခေါ်တယ်ပฏิသင်္ခာဉာဏ်။အဲဒီပฏิသင်္ခာဉာဏ်ကိုရောက်လာတဲ့အခါကျတော့ဘုန်းကြီးတို့စပြီးရောက်စလာတရားရိပ်ကဝင်စားတာအစ်စ်အားထုတ်တယ်လို့ပြန်ပြီးတော့ဝေဒနာတွေပြန်ပေါ်လာတယ်။စိတ်တွေကလည်းပြန်ကျဲလာတယ်။အဲဒီမှာအတင်းပြန်စူစီရတယ် ဝေဒနာတွေကလည်းပြင်းပြင်းထန်ထန်ကြီးကိုပေါ်လိုက်တယ်အဲ့ဒီခါမှာယောဂီကစိတ်ဓာတ်တွေကြပြီးသွားငါတော့တရားတွေကြကုန်ပြီဆိုပြီးတော့တချို့ပုဂ္ဂိုလ်ကဆရာသမားတောင်မသိဘဲနဲ့ထွက်ပြေးတယ်ဣဒ္ဓကလည်းပြန်ပြေးတယ်တချို့ပုဂ္ဂိုလ်များဆိုဘုန်းကြီးတို့မြန်မာနိုင်ငံများဆိုရင်အိယာနေရာတောင်မယူဘူးမသိအောင်ပြန်ပြေးအောင်သူတရားတွေကြကုန်ပြီဝေဒနာတွေကလည်းပြင်းပြင်းထန်ထန်ဖြစ်ကုန်ပြီဘုရားကစောစောကကောင်းတယ် ဥရိယပြညာလုံးကမကောင်းဘူးလားကောင်းပါတယ်အာထုရတော့မထကျင်တော့အောင်အမှတ်တွေမလွတ်ကျင်တော့အောင်မကောင်းရဲ့ဘူးလားကောင်းပါဘူးဒါပေမဲ့အခုဒီမှာရောက်တဲ့ခါကလာကြတော့ကြည်စံဝေဒနာတွေကစတော့ကစပြီးတရားရည်တာဝင်စားရတယ်ဝေဒနာတွေကပြင်းပြင်းထန်ထန်ဖြစ်ပေါ်လာတဲ့ခါကလာကြတော့အဲ့ဒီမှာဝေဒနာတွေအလွန်ပြင်းထန်လာတဲ့ခါကျတော့သူတရားကြီးပြန်ချသွားပြီဆိုပြီးလွန်မြောက်အဲ့ဒီမှာတရားကျသွားပြီဆိုပြီးရှေ့ကိုစရာတရားဆက်အားမထုတ်ခြင်းတော့ပဲနဲ့စိတ်ဓာတ်တွေကျပြီးတော့ထွက်ပြေးတတ်တဲ့နေရာဖြစ်တတ်တယ် ဒါအထက်ပိုင်းဝေဒနာလို့ခေါ်တယ်။ဘာဝေဒနာလဲ။အထက်ပိုင်းအထက်ပိုင်းဝေဒနာ။ဘုန်းကြီးတို့ယောဂီများအဲ့ဒီပဋိသင်္ခါအဲ့ဒီဉာဏ်ကိုပဋိသင်္ခါဉာဏ်လို့ခေါ်တယ်။ဘာဉာဏ်လို့ခေါ်လဲ။ပဋိသင်္ခါဉာဏ်။ပဋိသင်္ခါဉာဏ်။ဘုန်းကြီးတို့အစပိုင်းဉာဏ်ကစတွေ့ရင်နံပါတ်30ပဲရောက်ပြီလေ။နံပါတ်30။နံပါတ်30ဉာဏ်စဉ်က16ပါးရှိတယ်။ဘယ်နှပါးရှိလဲ။16ပါး။ကဲမနေ့ကကြမှာဖြစ်ဖြစ်ဆုံးအောင်များ။ဟုတ်တယ်မဟုတ်လား။ အမိလေးထားခဲ့အောင်မှဖြစ်မှာဟုတ်တယ်မဟုတ်လားမနေ့ကကြမှာဖြစ်လို့ဆိုတော့ဓမ္မဘုန်းကြီးဟောတဲ့တရားဟာကတိပဋ္ဌာန်ကြွေးကြော်တာဆိုတဲ့တရားထဲမှာအခုကြွေးကြော်တဲ့ကံမြတ်စွာဘုရားအကျိုး9မျိုးရမယ်လို့မပြောခဲ့ဘူးလားပြောခဲ့ပါတယ်ခု9မျိုးပြီးသွားပြီလေဒီနေ့6မျိုးဟုတ်တယ်မလားပြန်ပါဗျာ6မျိုးကိုဘုန်းကြီးတို့အရိယာမဉ္ဇဉ်ကိုရဖို့ဘုန်းကြီးပြောနေတာအရိယာမဉ္ဇဉ်ကိုရဖို့အတွက်ဆိုတာဝိပဿနာဉာဏ်နေဖြစ်ဖို့မလိုဘူးလားမလိုပါဘူး စအာထုတ်တာနဲ့အရိယာမဉာဏ်ကိုရပါမလားမရပါဘူးမရဘူးဝိပဿနာဉာဏ်တွေကဘယ်ပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒီဉာဏ်တွေဖြစ်ရမှာဘုန်းကြီးတို့မြတ်စွာဘုရားဟောတာတွေရှိပါလေတရားနာယုံလေးနဲ့အဲ့ဒီပုဂ္ဂိုလ်ဟာတောတာပန်ဖြစ်သွားတယ်ဆိုတာလေတရားပွဲပြီးတာဒါပေမဲ့တဲ့ကျမ်းဂန်များမှာမရှုမှတ်ဘဲနဲ့ဖြစ်ကုန်မဖြစ်ဘူးတဲ့သူကအဲ့ဒီအချိန်လေးမှာပဲနာကြားရင်းနဲ့နှလုံးသွင်းရှုရတယ် အဲ့လိုနာကြားရွေးနဲ့နှလုံးသွင်းရှုရင်းနဲ့ပဲတရားလဲဆုံးသောတာပန်လည်းဖြစ်အဲ့လိုဖြစ်သွားတာအဲ့ဒီမှာ तू ကသူ့ဟာသူဝိပဿနာဉာဏ်တွေတက်သွားတာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအခုဒီမှာဝိပဿနာဉာဏ်တွေခုတတိပဋ္ဌာန်တရားတွေအားထုတ်ခဲ့လို့ဒီမှာဘုန်းကြီးပြောခဲ့တာဉာဏ်အစဉ်အားဖြင့်အချင်းချုပ်လေးတွေပြောလာတာပဏဉာဏ်ပြီးသွားပြီလေဆင်ဉာဏ်ဆင်ဉာဏ်ပဋိသင်္ခါဉာဏ်ထိအောင်ပြီးသွားပြီမနေ့ကံကြတော့သင်္ခါရုပ္ပခဉာဏ်ကစတယ် ဗာညာကစာမလဲဒါကြောင့်ဘုန်းကြီးတို့ယောဂီများညာယတအဓိကမာယအရိယာမဉ္ဇဉ်ကိုရခြင်းရင်လောကီဖြစ်တဲ့တတိပဋ္ဌာန်မေခင်တရားကိုမပွားရဘူးလားပွားရပါဘူးတတိပဋ္ဌာန်မေခင်တရားကိုပွားလို့ရှိရင်ဝိပဿနာဉာဏ်နဲ့ဒါနာမရူပပရိစ္ဆေဒဉာဏ်ကစပြီးတော့ဝိပဿနာဉာဏ်လေးမဖြစ်ဘူးလားဖြစ်ပါတယ်ဒီဉာဏ်လေးအစဉ်စဉ်ရင့်ကျက်ပြည့်စုံလို့ရှိရင်အရိယာမဉ္ဇဉ်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့ သစ္စာလေးပါအမှန်တရားတွေကိုအရိယာမဉ္ဇဉ်နဲ့သိမြင်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးလားအဲ့ဒီလိုဆိုရင်ဒီတိပ္ပံတရားအားထုတ်ရင်းနဲ့အရိယာမဉ္ဇဉ်မရဘူးလားရပါတယ်နိဗ္ဗာန်ကိုရောမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်ပါတယ်ဒီဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများတိပ္ပံကျူတရားတွေမပြည့်စုံဘူးလားပြည့်စုံပါတယ်ကျန်နေတဲ့ဝိပဿနာဉာဏ်ကိုဘုန်းကြီးမနေ့ကမှဆက်ပြီးတော့အဆုံးသတ်ပေးမယ်ဟုတ်လားပြုတ်ပါပြီဒါကြောင့်ဧကယံတော်ယံဘေကွင်းမေကောတတ္တနာဝိတုဒ္ဓိယ သောကပိတိဝါနံတမတိကမာယဒုက္ခဒေါမနတာနာအထင်ကမာယညာယတာအတိကမာယနိဗ္ဗာနတာတစ္ဆိကရိယာယယရိတံသတ္တရောတတိပဌာနာဧကဝိညာတော်များဥจิตသာလူသတ္တရော၄ပါးကုန်သောယရိတံယေဤမိတတိပဌာနာဆွေမြင်သောအမှားရမှုတတိဆွေမြင်မှုတတိပဌာန်ဟူသောအကျဉ်းလန်းသည့်တန်တိရှိကုန်၏ အယံဆွေးမြေသောမယဟုတတိဆွေးမြေဟုတတိပဋ္ဌာန်ဟုသောကျင်လန်းသည်တတနာဘုရားပစ္စည်းကဗုဒ္ဓရိယသာဝကနောင်းလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေကောတခုဒီတော်လံတကြောင်းဒီတော်လံဖြစ်ပါ၏တောကပိရိဝနာဆိုရင်ကိုဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝတို့ကိုတမန်တိကမယလွန်မြောက်စေခြင်းငှာ ဧကယနောမေကောတကုရိတော်လံတကြောင်ဒီတော်လံဖြစ်ပါ၏ဒုက္ခဒေါမနတဏ္ဍကိုဆင်းရဲခြင်းဒုက္ခစေဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယချုပ်ငြိမ်ဝေပြောင်းစေခြင်းဟာဧကယနောမေကောတကုရိတော်လံတကြောင်ဒီတော်လံဖြစ်ပါ၏ညာယတာတိကမယအရိယာမေကိုရခြင်းဟာနိဗ္ဗာန်သာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာ ဧကယနောမေကိုတခုဒီတော်လံတချောင်းဒီတော်လံဖြစ်ပါ၏တတိသာဓုသာဓုသာဓုကဲဆုတောင်းမြဝေကြရအောင်ဤသို့ပြုရန်ဤသို့ပြုရန်မြတ်ဘုံညာကြောင့်မြတ်ဘုံညာကြောင့်ချမ်းမြဧတိချမ်းမြဧတိဣမေမြည်သည်ဣမေမြည်သည် ချောင်ဆွေမိထုတ်ချောင်လမ်းမကောက်ပဲလမ်းမကောက်ပဲရောက်ရပါလို့ရောက်ရပါလို့ထိုးထိုးဘဝထိုးထိုးဘဝကျင်လေရလေကျင်လေရလေဒုက္ခပိဒံဒုက္ခပိဒံယမံအပေါယမံ ကောင်းဟူသည်မြမကောင်းဟူသည်မြမတွေ့ရပေမတွေ့ရပေမကောင်းဟူသည်မြမကောင်းဟူသည်မြမကြားရပေမကြားရပေသဗ္ဗဣစ္ဆာသဗ္ဗဣစ္ဆာမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်း ခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာဂကိုမြတ်ဘာဂကိုယနေ့ယခုပြုပြုသမျှမြတ်ဘာဂဟုဆိုတော့ယနေ့မင်္ဂလာနာမကျောင်းတိုက်ကြီးရဲ့အာတိပဋ္ဌာန်အချိန်ပြည့်ဝိပဿနာတရားစခန်းပွဲကြီးမှာမိမိတို့စွမ်းနိုင်တဲ့ဘက်က ဒီမှာအာယုံစွမ်းနေနေစွမ်းနေချွေရည်တွေစက်ကလူတန်းကြတဲ့ပုဂ္ဂိုလ်တွေရှိဘူးလားဗျာရှိပါတယ်နေ့စဉ်နေ့တိုင်းပဲကုသိုလ်ရှင်တွေအများကြီးဖြစ်နေပါတယ်အာယုံစွမ်းဆိုရင်လည်းပဲယနေ့ဝယ်လွန်သွားကြကုန်သောလူပဲသောဘိုးဘွားများနှင့်မိဘများဖြစ်ကြတဲ့ဥပဇွန်ဒေါ်ကျင်ရင်နှင့်ဥတင်အောင်ဒေါ်စင်နေတို့ဟာရည်စူးပြီးတော့ဒါမင်းများဖြစ်ကြတဲ့ကိုမြတ်စွာမကန်ကန်ဆိုသမီးခိုင်ခန့်ခန့်ဆိုမင်းငိမ့်ချမ်းဆိုတာထေရီဆိုခေါ် ထင်းမြင့်မြတ်ဆိုမိသားစုများမှမိသားစုများကဘုရားနဲ့နောက်ပြီးတော့အာထုတ်စေဘုန်းကြီးတို့ကပြိပ္ပံအထူးတရားအာထုတ်ပွဲမှာပေါ့အချိန်ချင်းအာထုတ်ပွဲမှာတရားဝင်ရောက်အာထုတ်နေတဲ့အထုစေယောဂီဒုက္ခမယီနဲ့သမီးမထမိသားစုများကနေပြီးတော့အာယုဇွမ်းဒီယောဂီတို့ရှင်များအလိုရှိသလိုအလိုရှိသလောက်ဘုံပေးသုံးဆောင်နိုင်ရန်စိတ်ကလူတန်းကြတယ်။နောက်ပြီးတော့နေ့ မုံမတဲ့အမိမှာလည်းကွန်တော်သူမိဘနှစ်ပါးဟာရည်စူးပြီးတော့ဒီခုအာထုတ်နေစေဖြစ်တဲ့ယောဂီတက္ကမကြီးဒေါခင်မေလွဲ့နဲ့မြေမချူချူဝင်းနဲ့ကိုမြတ်စိုးမခင်ခင်စုမိသားစုဥစိုးပိုင်ဒေါမာယီမိသားစုမိသားစုများကနေပြီးတော့ခုနေ့မိုးမတဲ့ပြီးချင်းခခလာလာလည်းမိုးများလာသောသွမ်းခဲပွဲတွေအချိုးဝဲအားလုံးပြည့်ပြည့်စုံစုံလူတန်းကြတယ် ညနေပိုင်းမှာလည်းယောဂီများလူရှိသလိုသုံးဆောင်နိုင်ရန်အတွက်ချွေရည်ဘူးတွေဆိုတာလည်းပဲဘုန်းကြီးတို့တန်ခါဆောင်းပါလည်းပဲအများကြီးပဲဒီဓမ္မယုံမှာလည်းပဲချွေဘူးတွေချွေရည်တွေအမျိုးစုံလူတန်းတတ်တယ်နောက်ပြီးတော့ရေတံဘူးတွေရေရည်ဘူးတွေအစုံလူတန်းတတ်ကြဒါနကုသိုလ်တွေဒီဘောဓနာဒါနတို့ဤဒါနတို့လူတန်းကြနောက်ပြီးတော့ဒီယောဂီသူတော်စင်များအထုကြတဲ့ယောဂီသူတော်စင်များအချိန်မီသူ့အချိန်လေးနဲ့သူတိတိကျကျ ဖုံးပိတ်သုံးဆောင်နိုင်ရန်အတွက်ဝေယဝဆန်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များအနေအားဖြင့်လည်းဘုရားတို့မြင်ရသမျှအမြဲတမ်းကိုတက်တက်ကြွကြွနဲ့နောက်ပြီးတော့ဝေယဝဆန်ဆောင်ရွက်ကြတဲ့ပုဂ္ဂိုလ်တွေထဲမှာလည်းဒီပြည်ပြည်အသိမှုဆောင်လူကြီးများကိုယ်တိုင်ကိုယ်တိုင်ကိုယ်ကြဝင်ရောက်ပြီးတော့ဝေယဝဆန်ကြီးဆောင်ရွက်ပေးကြတယ်။ဒါဝေယဝဆန်ကုသိုလ်တွေနောက်ပြီးတော့ကုတရားအထုတ်နေကြဆဲဖြစ်တဲ့ပုဂ္ဂိုလ်များဆိုရင်လည်းနေ့စဉ်နေ့စဉ် သီလကိုရှစ်ပါးသီလကိုစင်ကြယ်စွာဆောင်ထိထားကြတယ်။အဲဒီစင်ကြယ်တဲ့သီလသီလကိုစင်ကြယ်စွာဆောင်ထိထားတဲ့အတွက်သီလကုသိုလ်တွေရောမရဘူးလား။မရပါဘူး။အဲဒီစင်ကြယ်တဲ့သီလအခြေခံပြီးတော့ပေါ့ယဟန်တော်များဆိုရင်ယဟန်တော်တို့ရဲ့129သွဲသောသီလသိက္ခာပုဒ်တွေလူပုဂ္ဂိုလ်များဆိုရင်လည်းရှစ်ပါးသောသီလသိက္ခာပုဒ်တွေဒါတွေကိုစင်ကြယ်စွာဆောင်ထိပြီးအဲဒီစင်ကြယ်တဲ့သီလအခြေခံပြီးတော့တမာတိပညာကျင့်တရားတွေရိုးရိုးသေးသေးအချိန်နဲ့တပြေးညီအချိန်ပြည့် ရှုမှတ်ပွားများအထုတဲ့ဘာဝနာကုသိုလ်တွေရောမရဘူးလားရပါဘူးတရားတွေလည်းပဲမနဲ့တစ်ချိန်ညတစ်ချိန်ဟောတရားတွေနာယူရတဲ့ဓမ္မသဝနာကုသိုလ်တွေရောမရဘူးလားရပါဘူးအခုလိုတရားတွေနာပြီးတိုင်းနာပြီးတိုင်းလည်းပဲပဋိဒါနကိုရထားတဲ့ကိုအားထုတ်ထားတဲ့ကိုပြုထားတဲ့ကုသိုလ်တွေကိုရောတခြားပုဂ္ဂိုလ်တွေသာလို့ခွန်နိုင်ဖို့အမြတ်တမ်းမပေးဝေကြဘူးလားပေးဝေပါဘူးသူတော်ဘာတွေပေးဝေတဲ့အခုဒီမှာဘုန်းကြီးတို့မင်္ဂလာဓမ္မကျောင်းတဲ့ဆရာတော်မနေ့ပိုင်းမနေ့တိုင်းအာယုန်တိုင်းရောနေဆောင်ရော ကုသိုလ်ရှင်များရဲ့မြင်နာမလေးတွေလည်းခေါ်ကျူးပြီးတော့အဲ့ဒီမှာအာလုံးသူတို့ပြုတဲ့ကုသိုလ်တွေကိုလည်းပဲတာဓုခေါ်ဆိုနိုင်ဖို့အမြတ်တမ်းပေးဝေတဲ့ခံမိမိတို့ဝမ်းမြောက်ဝမ်းသာတာဓုမခေါ်ဆိုကြဘူးလားခေါ်ဆိုကြပါဘူးဗတ္တနိမောဒနာ မိမိတို့ရနေတဲ့ကုသိုလ်တွေကနည်းနည်းလေးလားအများကြီးလားအများကြီးပါဗျာအများကြီးအဲ့ဒီကုသိုလ်အစုစုတွေကိုဒီနေ့မိဖတ်မှစပြီးတော့ဝိညာဉ်များကိုမြတ်တမ်းပြုဝေရတယ်နော်ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာမြို့တဟာနှင့်မြို့တဟာ ဝမစောင့်ကြံဝမစောင့်ကြံဟိုဆောင်နကံဟိုဆောင်နကအရင်စ၍အရင်စ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သည်မြဖြစ်ဖြစ်သည်မြဝိနေယတို့ဝိနေယတို့ရကြပါစေရကြပါစေ ငါဝေသည်ဝေငါဝေသည်ညာထွေတာတုညာထွေတာတုဘောစေတော် တိပ္ပဏသုဒ္ဓဒေသနာတော်လာတဲ့အတိုင်းကိုယ်တိုင်ကိုယ်ကျဖြစ်ခြင်းပေါ်များအထုပြီးတော့ရတဲ့ရတဲ့လေတတိပ္ပဏရဲ့အကျိုးတရားရဲ့ဝိပဿနာဉာဏ်တူတွေကိုယ်တိုင်ကိုယ်ကျအထုရင်မျက်မှောက်မှာပဲအထုနေခြင်းမှာပဲရနိုင်ကြပြီးနိုင်မင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုကျောင်းတိုက်ဆရာတော်ဓမ္မသာမီးနဲ့လက်ထောက်ဆရာတော်ဥက္ကမိန်တော်နဲ့အတူလက်တွဲပြီးတော့ သာသနာပြုနိုင်ရတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ဖြစ်ပါစေပါ